1320နဲ့5ခုနှစ်ဝါရင်3လဤဆုံးနဲ့တရင်ညိုလာပြင်းနဲ့ဒါနဲ့ဝါကျွတ်ကြမြတ်စွာဘုရားဤသာသနာတော်တွင်မှာတရင်သုံးတော်မူတဲ့ယဟန်တော်၏ဘာရင်3လပါလုံး ဝါစုဝါကနေပြီးတဲ့အခါကာလမှာဒီနေ့သတင်းကျွတ်တဲ့နေ့ဖြစ်တဲ့အတွက်ဒီလကိုသတင်းကျွတ်လားလို့ခေါ်ပြီးတော့ထားပါတယ်အဲဒါပူရိမဝါတဲ့ပစ္စည်းမဝါတဲ့ဝါနှစ်ခုရှိပူရိမဝါဆိုတာကတော့ကိုရှိဝါပေါ့ဒီမှာလည်းဆိုတော့ရှိဝါပါပစ္စည်းမဝါဆိုတာနောက်ဝါပါ ဝါဇိုလာပြီးတော့တရားနေကဝါကပြီးတော့သတင်းညိုလာခြင်းနေတိုင်အောင်လို့သတင်းသုံးနေရတဲ့ဝါကပုရိမဝါရှိဝါခေါ်တော့ဝါကောင်လာပြီးတော့တရားနေကဝါကပြီးတော့သဇောင်းမုံလာခြင်းနေပြောင်းနေရတာကတော့ပစ္စည်းမဝါနောက်ဝါခေါ်တယ်အဲဒီပုရိမဝါဝါကတဲ့ရဟန်းတော်တွေကနေ့ဝါကျွတ်တဲ့နေ့

သီဗုဒ္ဓောအံဗန္တေသီသောတိမန္တာရိထသုသေချာပြောရပါတယ်သီဗုဒ္ဓောအံဗန္တေဗန္တေရှင်ပြာဟံတတိတော်သည်သီဗုဒ္ဓောစင်ကြယ်ပါရဲ့ဗျာတဲ့သီလစင်ကြယ်ပါရဲ့အပြည့်မရှိပါဘူးအာဘမရှိပါဘူးလို့ပြောရတာအဲဒီလိုပြောနိုင်အောင်ဟာသောသောတွေကအသေးနှုတ်အာဘကလေးတွေညာရှိနေလို့ရှိရင်ကင်းစင်အောင်လို့ဒေသနာလေးပြောကြတာ

ရွတ်ဖတ်ပြီးတော့ပြောကြရပါတယ်ဆရာမိန်တော်တွေပေါ့လေမိန်တော်ပြန်တယ်လို့ဆိုအောင်မှာပေါ့အဲမိန်တော်ပြန်တဲ့သဘောမြတ်စွာဘုရားကြီးညတ်ထားတဲ့ဒီကဥပဒေတွေရွတ်ဖတ်ပြီးတော့ပြောပြောပြီးတော့သူ့အပိုင်ပိုင်နဲ့အကန့်အကန့်နဲ့တက္ကနကဆုံးတဲ့ခါကာလမှာရှင်ဘုရားတို့ဒီပိုင်းနဲ့ဆက်လင်းပြီးတော့အာဝါများစင်ကြယ်ကြပါရဲ့လားဆိုပြီးတော့ဘုန်းကြီးတွေမေးပါတယ်မေးတဲ့ခါကာလကျတော့

ဒီမှာလည်းပြုစားပါတယ်။ဘာအတွက်တုံးဆိုတော့ဒိဋ္ဌိနာဝါမြင်သဖြင့်တော်၎င်းသူဒေနာဝါကြားသဖြင့်တော်၎င်းပရိသင်္ကာယဝါယုံမာတန်တရာရှိသဖြင့်တော်၎င်း အာသမန္တောရှင်တို့သည်မာကျွန်ုပ်ကိုအနုကပံဥပါရာယသနာခြင်းကိုအကြောင်းပြု၍ဝရန္တုသို့ဆုံးမကြပါကုန်သောအရှင်ဘုရားတို့မြင်မြင်အကြောင်းပြုပြီးတော့ဖြစ်ဖြစ်သတင်းသတင်းစကားကြားတာအကြောင်းပြုပြီးတော့ဖြစ်ဖြစ်

မနာကောင်းတဲ့ဤစနစ်ပါပဲမြတ်စွာဘုရားဒီတွင်ထားခဲ့တာသင်ကျေဖို့ရတယ်စာကျင်းဖို့ရတယ်ကိုယ့်ပြစ်ကိုမမြင်နိုင်လို့ရှိရင်သူများကမြင်ပြီးတော့ပြောတဲ့အတိုင်းလိုက်လာပြီးတော့သင်ကျေအောင်လုပ်ဖို့ရမြတ်စွာဘုရားအနာအကောင်းဆုံးနည်းကိုဒီတွင်ပြီးတော့ထားခဲ့ပါတယ်အဲဒီတိုင်းနဲ့ကိုယ်သံဃာတော်တွေကဝါလာကျွတ်တဲ့ခါကသတင်းမျိုးလာကြည့်နေစဉ်ဘဝရဏပြုကြတယ်

ကြီးရဲ့လာကြီးလာွယ်တွေရက်တွေလည်းပဲတတ်နိုင်နေကြတာပါပဲဆိုပြီးတော့အတူတူစိုက်ပြီးတော့စောင့်ကြောက်ကြတယ်။ညာတဝါကျွတ်သွား။ဝါကျွတ်သွားတဲ့အခါကျတော့ဘုရင်ကလည်းဥဒ္ဒရာလည်းနည်းနည်းကျွတ်သွားတယ်ဆိုတော့ဝါကျွတ်သွားပြီဆိုရင်ဘုညာဒီမှာတရားဝဲစဉ်ဝါရင်းစဉ်ပရိသတ်တို့ပြည့်မြတ်ရှိပါတယ်။ဝါကျွတ်သွားတဲ့အခါကျတော့နည်းနည်းညော့သွားတယ်။ဝါကျွတ်သွားတာနဲ့တရားနာရောဥဒ္ဒရာတခါလည်းကျွတ်ပြီးတော့သွားတာလို့ဆိုတာ။အဲ ဒါပေမဲ့တော်တော့တော်ပါသေးတယ်ဝါသွင်းသာဝယ်ရတာပဲတော်တော်သေးရဲ့တော့အောင်းနေရဝါသွင်းမဲ့ကွာဘုရားသခင်လည်းကြောက်တော့ဒီလိုတရားရည်နာလို့တော်ပါသေးမှလည်းကျေးဇူးများပါတယ်ဒါဓမ္မတွေကလာနာလို့မနာရင်ဘုန်းကြီးကလည်းဟောလို့ပြမှာမဟုတ်ဘူးဘယ်သူမှနာမဲ့လို့မရှိရင်ဘုန်းကြီးတွေဟောဖို့ခက်တာပေါ့သူကတရားနာမဲ့လူကလည်းရှိပြီလို့သူကဟောရဘုန်းကြီးကပထမစပြီးတော့ကမ္မနာတရားဟောပါတာဓမ္မဆိုရင်တရားနာမဲ့ပုဂ္ဂိုလ်သိမရှိဘူး ဟိုမှာအရမတကာကြီးတယောက်ရှိတယ်ဥစ္စာမြင်တဲ့တရားဝါဒနာပါတယ်သူသူကဝါဒနာပါတော့သူကတယောက်နှစ်ယောက်သူကခေါ်ခေါ်လာတယ်ငေါ်ခေါ်လာပြီးတော့ဟောပါအောင်ပြဟောပါအောင်ပြသူကအားနဲ့ဟောရတာကိုနည်းနည်းပါပဲဒီလိုသင်္က6ယောက်နဲ့ဟောရတာပဲတရားတရားစပြီးတော့ဓမ္မစကြာတရားဟောတော့9ဦးရဲ့ဟောရတာပဲအဲ့ဒါပဲထိမ့်မှပြူပြီးဘုန်းကြီးဟောနေရတော့တော့နောက်မှတဖြည်းဖြည်းများများများများလာကြတော့သူကများလာပါလား အဲတော့တရားကမနာမဲ့လို့ရှိမှဟောလို့ဖြစ်တယ်ပေါ့အဲကြောင့်ခုဝါရင်၃လမှာဝါရင်အနေနဲ့အလေးအမြတ်ပြုဖို့တည်းသီလဆောက်တည်ကြအဲဒီတရားတွေလာပြီးတော့နာရနဝတပြကောင်းပါလေဒီနေ့ကနေနေ့ကျုံတဲ့ခါကာလဆိုလို့ရှိရင်တော့ယုံနေပါလေပြီးတော့အလုပ်ကိစ္စတွေဈေးတွေပါတယ်ပြီးတော့အဒီခါကာလပို့ပြီးတော့လာကြပါလေတရား လူလာတဲ့ပုဂ္ဂိုလ်တွေတော်တော်များများရှိသေးရဲ့ဆိုပြီးတော့ဘုန်းကြီးများဝန်တာရတာပါပဲအခုဒီနေ့ဝါရမှာဟောလာခဲ့တာကတော့အနာတလက္ခဏာဒုက္ခဝါဇဝူရအနာတလက္ခဏာဒုက္ခဟောလာအနာတလက္ခဏာဒုက္ခပြီးတော့အခုသုတ်အစဉ်ရအာရိတ္တသုတ်ကိုဟောမလို့အာရိတ္တသုတ်မရောက်ခင်ကိုဏိဒာအနေနဲ့အဲဒီ

မြတ်စွာဘုရား၏တိသာယဟန္တာပေါင်း60ရပါတယ်တဲ့ဝါကျွတ်တဲ့ခါကာလကြောင့်မြတ်စွာဘုရားသည်60သောယဟန္တာမထေရီကိုသူတို့ရက်ကိုကြွပြီးတော့တရားဟောဖို့ရနယ်လှဲ့ဖို့ရသိလွတ်တော်မူတဲ့သာသနာပြုဖို့သိလို့ရတာပေါ့သာသနာပြုမထေရီတွေပေါ့အကုန်လုံးကအဲတကယ်တော့တကယ်ပုဂ္ဂိုလ်ကြီးပုဂ္ဂိုလ်တွေကသာမညပုဂ္ဂိုလ်တွေတော့မဟုတ်ဘူးဒီစွဲငါးဦးဆိုတကယ်ဘုရုံက

အဲဒီတကယ်ပုဂ္ဂိုလ်တွေသာသနာပြုကြတာဘုရားမှာအားရစရာမနာကောင်းပါရဲ့မြတ်စွာဘုရားကလည်းသာဂဝေမင်းမျိုးဖြစ်ပြီးတော့သာဂဝေမင်းသာဂဝေမင်းသားသာဂဝေမင်းသားကပိလိုဒီမှာမင်းစည်းစိမ်တွေခံစားပြီးတော့လာခဲ့တဲ့မင်းပါပဲသူလည်းပဲလူလူလူဖြစ်ကဆိုရင်မင်းမင်းဖြစ်ကနေပြီးတော့တောထွက်ပြီးတော့တရားကျင့်သုံးလို့ဘုရားဖြစ်မနာထမ်းကြတာပဲ အဲမြတ်စွာဘုရားဤဒီကြီးတွေကလည်းရှင်ကိုနေညတို့ကတကယ်လဲဝေရာကျမ်းတွေတစ်ခါကံကတတ်ပြီးတော့နေတဲ့ဟိုဖြစ်တော့ကအကြီးအများဆုံးရှိတဲ့တရားကြီးတွေပဲအရှင်ရသအမှုရှိတဲ့ပုဂ္ဂိုလ်တွေကလည်းပဲတထေးတွေပဲတထေးသားတွေနားထရန်ကြတဲ့ပုဂ္ဂိုလ်တွေပါသံဃာကြည့်ကြအဲဒီလိုစေတုပ်ပြီးတော့မြတ်စွာဘုရားရှင်ကိုရောတဲ့ဥရဝေလာတော်အရှင်က ဆရာမဖြစ်ခင်တုန်းကဆရာလောင်းရှင်းတဲ့ဒုက္ခစီအကျင့်ငယ်တဲ့အရဒေသာပေါ်အဲဒီရကိုပြန်ပြီးတော့ကြွလာမှာဘာသာဝေကညီနောင်၃ချိန်နဲ့တွေ့တွေ့ပြီးတော့အဲဒီညီနောင်၃ချိန်ကိုဟောလို့ပြောလို့ညီနောင်၃ချိန်လည်းပဲကြွတရားရညာပြုကြဒီကနေပြီးတော့တခါညစွာစရာကြွပြီးတော့ အဲစင်တိုင်းကြွပြီးတော့လာတော့ဥရဝေလာတော့ကိုရောက်တယ်ဥရဝေလာတော့ဥရဝေလာတော့သာကုဘုရားပွင့်တော်မူတဲ့မဟာဘောဓိအယထာနာတွေပါပဲအဲ့ဒီနဲ့တဝိုက်ကိုဥရဝေလာတော့ခြေတုံးကတော်တွေတော်ကြီးကြီးရှိပါလိမ့်မယ်အခုတော့ကြီးကြီးတော့မဟုတ်ဘူးတော်ရုံပဲအခုတော့ လူနေအင်ကြီးတွေကပြပြန့်ပြီးတော့တောတွေလည်းပဲပြုံကုန်လို့အဲရွာတွေပါတွေရှင်းနေပါပြီအန္တရာယ်ကြောက်ပြီးတော့ဒီတုန်းကတော့တောပါပဲအဲဒီမဟာဘောဓိတရားပွင့်တော်မူရာဌာနအရှိဘက်ကနေရင်ဇာမြစ်ဆိုရှိတော့နေရင်ဇာမြစ်နေရင်ဇာမြစ်ဒီမြစ်ကဘုရားအောင်ပထမရောက်တော့ကတော့ သာသာသာကြီးတွေကလည်းပဲမှမှရှင်းကြီးနေနေစီးပြီးတော့နေတော့တော်လေးကလည်းပဲကောင်းတော့อืมတရားထုတ်ကတကောင်းတဲ့နေရာပဲကြီးတွေကလည်းကြီးနေနေစိတ်ကားတွေကလည်းသာသာရာရှိတယ်ဟိုကဒီကပဲပဲတွေတက်တော့နေတယ်ကျွတ်လို့နေဘူးကြီးလည်းကြီးနေတာချင်းပြီးတော့နေတာလေတော်လေးကလည်းကောင်းတာနဲ့ဒီညာတရားထုတ်ကောင်းတယ်ဆိုညဆောတရားအရင်မှတရားလုံးတော့ အဲ့ဒီဒုက္ခသိရခြင်းနေကျင့်တာဘူးအဲခုသွားကြည့်တော့နေရင်ဇာမြစ်ဆိုတာကတော့လူကတော့ရင်းကြည့်ဘူးသူကမိုးရွန်းတော့ရှိပါတယ်မိုးရင်မိုးရတဲ့ခါနဲ့အဲမိုးရွန်းတော့ရှိနေတယ်သိနေနေပဲသူကသဲတော်နေကြီးလို့ဖြစ်အဲဒီနေရင်ဇာမြစ်ရဲ့အစ်စ်ပဲကြောက်ပြီးတော့တော်တွေတောင်းနေသူလည်းပဲ

အဲဒီနေရင်ဇာမြင့်မိပြုပြီးဥရုဝလာတော့မှလည်းသူဥရုဝလာကသဘာလို့နာမည်တွင်တယ်သူကသူကအကြီးဆုံးပေါ့ညီအလကတော့အဲဒီနေရင်ဇာမြင့်ကိုပဲမိပြုနေတယ်နဒီကသဘာတဲ့သူတတိက300ရှိတတိပြည့်သေး300နဲ့ညီငယ်ဆုံးကတော့

သာသနာ့ဘာမှာသို့မဟုတ်ဘုရားသာသနာမထွန်းကားတဲ့ရတဲ့တော့ဒီအသေးတွေကလည်းသူတို့လည်းပဲထက်တန်းကြတယ်ပုဂ္ဂိုလ်များပုဂ္ဂိုလ်သူတွေပါပဲအဲဒီတော့ကုရုဝေလကသဘာကတတိယသိ900နဲ့တကွနေကြတယ်နရီကသဘာကတတိ300နဲ့နေရာကသဘာကတတိ200နဲ့အားလုံးရသေးတွေတစ်ထောင်ပေါ့မနေဘူး မြတ်စွာဘုရားကဒီပုဂ္ဂိုလ်တွေကိုချွတ်မလို့လာတာဒီရပုဂ္ဂိုလ်တွေချွတ်တာမလွယ်ဘူးလူတွေကြတဲ့ကတရားဓမ္မတွေသွားပြီးတော့တရားဟောတရားဟောပြီးတော့တရားတို့ရသွားပြီမဲ့လည်းပဲသူတို့မှအတွေ့အတာတန်ရုပ်စင်တွေကရှိနေတော့ဒီသာသနာ့ဘဝဝင်ရပြုဖို့ဆိုတာပုဂ္ဂိုလ်တိုင်းလွယ်တာမဟုတ်ဘူးမလွယ်ဘူးတချို့ အကျိုးအနာဂတ်ဖြစ်နေတာတောင်မှကာမရာဂကိလေသာတော့မရှိပါဘူးဒါပဲမဲ့လို့သူစားဘာနာဘောဝင်မဲ့လူဖြစ်နေပဲဒီလိုနေနေကြတာတွေရှိရဆိုတာမလွယ်ဘူးဒါတော့ဒီရသေးတွေကသူတို့ဘာမှတာဝန်ရှိတာမဟုတ်ဘူးဘာမှတာဝန်မရှိတော့ဒီရသေးတွေဟောလိုက်လို့ရှိရင်ဒီရသေးတွေဟာတရားတော်တွေသက်ဝင်ယုံကြည်သွားလို့ရှိရင်တရားသူတွေကြသွားလို့ရှိရင်ဒီရသေးတွေတော့ဖြင့်သာသနာ့ သာသနာဥစ္စာမှာသာသနာပြုနိုင်တဲ့ပုဂ္ဂိုလ်တွေပဲတရားစာပြမြင်တာနဲ့ဒီသိတွေသိတာကသူတို့ကလည်းပါရမီရှိတဲ့ပုဂ္ဂိုလ်တွေပါသာမန်ပုဂ္ဂိုလ်တွေမဟုတ်ပါဘူး။တို့ကြမှာကြောင်းညင်သူတို့ပါရမီကြောင်းပြောအောင်။သူတို့ကတကယ်ကျွတ်ထိုက်တဲ့ပုဂ္ဂိုလ်တွေအဲဒါပါရမီရှိတဲ့ပုဂ္ဂိုလ်တွေကိုမြတ်စွာဘုရားကလေချာကြည့်ပြီးတော့ဘယ်ပုဂ္ဂိုလ်တွေရှင်းဥစွာချွေရမလဲဘယ်ပုဂ္ဂိုလ်ရှင်းဥစွာဟောရမလဲသာသနာဥစ္စာမှာအရေးကြီးတာက

လိုလိုလည်းပြန်ကြပါတယ်မိတင်းကုတ်ဆိုမဲ့လို့သမင်းချက်တဲ့မိတင်းကုတ်မဟုတ်ဘူးသားသူကပူဇော်တဲ့မိသားသူတို့သာသနာ့ဘာရဲ့တိရိယာမိပူဇော်နာကိုမိဟာဖရားပဲသူကမိပူဇော်နေရင်ဇမတိရောက်တယ်သူတို့ယူတာကိုအဲ့ဒီမိကတရုတ်တိအိမ်နည်းနဲ့ကြာကြာနာတော်ကောင်းမှုဆောက်ထားမှာပါမိသူသာမိဖရားပဲသူကအဲ့ဒါအယုအယုသေးပြုတ်တဲ့မိထားတဲ့နေရာဌာနကိုဒါမိတင်းကုတ်ဆိုတော့အခုကလား သမင်းကျက်တဲ့ဟာလို့ဆိုတော့တဲပြီးတော့ဂုံမကြည့်တော့သူကမီးဖိမ့်မှလို့ပြန်ပြန်ကောင်းတယ်အဲ့ကြတာအဲ့ဒီအဂါရအဲ့ဒီကမီးအဂါရကအိတ်အဲ့ကြတာကမီးအိတ်မီးအိတ်ဆိုတော့လေသူကလားရင်းညမီးတို့မွဲထွန်းတဲ့မီးအိတ်ဖြစ်သွားအောင်မယ်ဒီကဒီလိုလည်းမကြိုက်သေးဘူးသူကမီးအိတ်ကျလို့နေရာကြတယ်သူကမီးဖိမ့်မှလို့ကြာရင်လည်းတော်ကြီးနဲ့တော့ပူဇော်သောမီးထားရဖြစ်သောအိတ်ဆိုတော့ရှင်းလုံးအကြည့် မိဘိမှဆိုရင်တော့တော်မှာပါပဲမိထားရသေးတယ်ဘိမှအဲ့ဒီနေရာလေးခွင့်ပြုနိုင်လို့ရှိရင်တ냐လောက်ခွင့်ပြုပါလို့မြတ်စွာဘုရားခွင့်တောင်းတော့ပါပြောတယ်ဆိုတော့နာသောမိအာဇရုမဟာသမနာတဲ့မဟာသမနာရှင်ဟန်ကြီးမင်းကအာနာသောအာဇရုဝန်တော့မလေးပါဘူးသန္တိထနာဂရာသာ

ိတ်တက်လိမ့်မယ်တဲ့ငကားကြီးအပြီးပွားပြီးတော့မလေးလေးနဲ့ဟောပြောမြတ်စွာဘုရားကလည်းပဲတစ်ကြိမ်နဲ့တောင်းမှလည်းပြောတော့နှစ်ကြိမ်ခွင်တောင်းတယ်အဲ့ဒီဟာခွင့်ပြုပါလို့ပြောနှစ်ကြိမ်လည်းပဲသူကတားမြစ်တာသုံးကြိမ်ခွင်တော့သုံးကြိမ်လည်းတားမြစ်ငကားကြီးကနှိမ့်ဆက်လိမ့်မယ်တဲ့ငါတော့ဝင်မသေးပါဘူးတဲ့ဒီဥစ္စာဒီမှာနေနေဖို့ရာသူဘာမှဝင်မသေးပါဘူးတဲ့နေနိုင်ပါတယ်ဒါပေမဲ့လို့သွားမနေနေနဲ့ငကားကြီးကနှိမ့်ဆက်လိမ့်ဆိုတော့ ဘုရားတော်ကဒီငကားကြီးကိုသုံးပါမှသူ့ဥစားအကိစ္စအပြီးမှမို့ငကားကြီးစီရင်သွားတာဒါအရေးကြီးနေတာငကားကြီးနဲ့ငကားကြီးနဲ့လူရသူကတကိုးသိကြတယ်သူကတကိုးကပြရအောင်မဟုတ်တကိုးမပြလို့ရှိရင်တရားမကြဘူးတကိုးလေးပြရအောင်မဟုတ်အဲကြောင့်ရသော်ပြသမီးတကတကားတကိုးပြဝယ်ဒီငကားကြီးစီပဲသွားခြင်းဖြစ်သွားခြင်းနေတော့အဲ့တော့ပါတဲ့ခွင့်သာပြုပါတဲ့ငါတော့ဒီငကားကြီးကမသိတဲ့ပဲလေဖြစ်တယ်ဖြစ်ပါလိမ့်မယ်တဲ့

အခိုးအခိုးတွေတို့တယ်တဲ့ငါကြီးကငါကဆိုမူကြီးပါပဲအခိုးတွေတို့သို့တော်လည်းမူရတဲ့မျိုးမျိုးရှိတယ်ရိုးရိုးမူကတော့အခိုးတော့မသွတ်နိုင်ဘူးတင်တယ်သူကသူကတော့အစိတ်တွေပါတွေတော့သူထွေးတတ်တာတွေပါတွေဒီလိုဟာတွေရှိတယ်အခုကတော့အခိုးတွေတို့အခိုးတွေလို့တော့မြတ်စွာဘုရားကဩငါကအခိုးတို့တယ်ဒါတော့ ဒီငကားရဲ့အပအရေးအယိုးစသည်တို့ကိုမသိကြိုက်စေပဲနဲ့သူ့အခိုးတွေကိုနိုင်အောင်ငါလည်းပဲဖျားရတာနေဒီအခိုးလိုအောင်ပါပဲအဘိညာဉ်နဲ့ဇာဘိညာဉ်နဲ့ဝင်စားပြီးတော့အခိုးတွေသွတ်ပြန်တာကိုဖျားရတယ်မိဖျားရတယ်ပဲအခိုးလို့ အကိုတွေလုပ်ပေမဲ့ဟိုငကားကိုမွန်းမွန်းတော့ဒီလိုတော့မဟုတ်ပါဘူးဒီသူဟိုအကိုတွေမလာရုံပဲဟိုအကိုတွေမလာနိုင်ရုံနဲ့တရားတရားကနေပြီးတော့အကုန်လုံးငကားကြောက်မခံနိုင်အောင်လို့ခိုးတွေလုပ်လိုက်ရင်တော့ငကားကြီးဒုက္ခပြင်မှာပေါ့အခုကလာဟိုသိန်းလို့ပေါ့လေဒီအရေးကြီးတဲ့အခါကလာလူစုလူဝေးတွေပွဲတဲ့အခါမှာဒီအစိုးရကနေပြီးတော့ဟိုရဲဘက်ကဘယ်လိုကနေပြီးပါတော့မာရမျက်ရည်ကိုဘုံလို့ပါဒီလိုဟာတွေရှိတာဟုတ်သူကအဲ့ဒီလိုပဲတရားကလည်းငကားကြီး မျက်ရည်ဘုံမျိုးနဲ့တခါတည်းကိုပြတိုးလိုက်လို့ကြည်ကြည်ငကားကြီးဒုက္ခရောက်မှာဘုသူကတရားကဒီလိုတော့ပေါ့ပါဘူးငကားတော့ဒုက္ခပြောက်ဘူးငကားကိုငကားကြီးအသားအရည်တွေအယိုးတွေအသွေးတွေဒီလိုတခုမသိခဲ့သေးပဲနဲ့တဲ့သူ့ကိုပူလောင်ခြင်းညှင်းဆဲခြင်းဘာမှမဖြစ်ပဲနဲ့သူ့ခိုးတွေလည်းယုံတော့ပဲသူ့ခိုးတွေကျေသွားရင်တော့ဒီကခိုးလို့လိုက်တော့သူ့ခိုးတွေကအရာမရောက်ဘဲနဲ့ဖြစ်သွားမှာပေါ့ဒီကဘုရားခိုးတွေကပုံပြင်းနေတာပေါ့ အဲ့ဒါပါပဲအဲဒီလိုပြောရတော့နေရာကြီးကလွတ်လွတ်ပေမဲ့သူခိုးတွေကသွားမသွားနိုင်ဘူးကဘုရားခိုးတွေကခန်းနေငါအခိုးနဲ့တော့နေရာမကြဘူးမိညာလုံးအောင်ပါပဲဆိုစိတ်ကြီးတွေတခါလဲတွေ့အစိမ့်ကြီးလည်းတော့ဘုရားကလည်းပဲဒီလိုပဲနေငါကြီးကိုကိုအသာအသွေးသုံးတရားမထိခဲ့စေပဲနဲ့ငါလည်းပဲဘုရားမိစုံပါပဲဆိုပြီးတော့ဒါဘိညာနဲ့ဝင်စားပြီးတော့သွတ်တယ် ဇာပင်ကြီးတကူတွေရတယ်သူကသူ့ညာနဲ့သူတော်သုံးကြပါတယ်ဇာပင်ကြီးရနေတဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားကမဟုတ်ပါဘူးရှင်မောက္ကလန်တို့ဒီရင်ပုဂ္ဂိုလ်တွေလည်းရှိကြပါတယ်တကူတွေအဲဒီလိုတကူတွေပြင်နှံကောင်းမှာပေါ့ခုနေခါကာလဆိုရင်သိကောင်းမယ်သူကခုနေခါကာလမှာသာသနာ့ဘာနေတဲ့ပုဂ္ဂိုလ်တွေကတကူကမပြနေတာနည်းနည်းဒိုးနေတယ်သူကနောက်ဝင်သိကောင်းမယ်သူကခုနေခါကာလရုပ်ဝါဒကသူတို့ကတဲပြီးတော့တကူတွေပြတယ် ုညသကတကူကသိမပြနိုင်ပဲဖြစ်တော့တောင်ကတော့ဘုသူ့ပေါ်ကြတယ်ဆိုသာသနာ့တွင်နေတဲ့ပုဂ္ဂိုလ်တွေပေါ်ကြတာပါဆရာတကူတွေအရင်ကမိမိတို့ဆရာသမားအစဉ်ဆက်ကနေပြီးတကူတွေရှိလာပါရင်လည်းကိုယ်လက်ထက်ကြမှာတကူမရှိပဲနဲ့ဖြစ်တော်တော်များများမကြတာဘူးဟွန်းကျိုးတော့ကျိုးစားကြအောင်မှာကိုယ်တော်ဒီခိုင်းငယ်တွေပို့ပြီးတော့တိုက်တွန်းရမှာလို့သူတို့အရွယ်ကောင်းကောင်းနဲ့ဘုန်းကြီးတွေလည်းကြီးသွားပြီသာ ငယ်တဲ့ပုဂ္ဂိုလ်တွေကျူးစားကြဖို့တိုက်တွန်းထားကြမှာအဲ့တော့အဲ့ဒီလိုတကိုးတွေသူကဇံဝင်စားဆိုတဲ့ဇံဆိုတာကလည်းစိတ်ကလေးပါပဲဇံစိတ်ကလေးနှလုံးသွင်းတာနဲ့စိတ်ငြိမ်စိတ်ငြိမ်ပြီးတော့ကျင်ကျင်အခိုးတွေဖြစ်စေစဉ်ခိုးဖြစ်တာပဲအများနဲ့ဖြစ်စေဆိုတော့မိညာနေထွက်တာဘာလို့လဲနှလုံးသွင်းလိုက်ရင်အကုန်ဖြစ်တယ်ဆိုတာနားကောင်းတယ်နာယံကြီးခါနေပြီဆိုနာယံကြီးခါမှာပဲ ဝေးအောင်ဆိုရင်လည်းဝေးသွားတာပဲနီးအောင်ဆိုလည်းနီးသွားတယ်သူကအကုန်လုံးလုပ်လို့ရတယ်တကူကအမှန်တရားသုံးကြပါတယ်သို့တော့သူများကိုနှိမ့်သက်ကိုညှင်းဆဲဖို့တော့ဒီလိုတော့မဖြစ်ဘူးနှိမ့်သက်ညှင်းဆဲဖို့ကသိအောင်နာအောင်ကြအောင်ဒီလိုတော့လုပ်လို့မဖြစ်ဘူးသူကဒီလိုလုပ်လို့တော့မဖြစ်ဘူးဒီလိုဆိုလို့ရှိရင်တော့ဒေါသနဲ့ထွက်အောင်ပါဘူးဒါတော့မဖြစ်ဘူးအဲဒီတော့ဘေးရန်ကာကွယ်ဖို့အဲအန္တရာယ်မပြုဖို့အန္တရာယ်မဖြစ်ဖို့ဒီလိုဟာတွေလည်းသူလုပ်လို့ရပါတယ် အဲ့တော့မြတ်စွာဘုရားမိတွေလို့လိုက်တော့မြတ်စွာဘုရားကမိတွေမြတ်စွာဘုရားကြီးလာတဲ့ဘုရားမိတွေကမှတခါတဲ့သမဏပြင်းထန်တဲ့မိတုံးကြီးတွေတခါတက်လာတာကိုအဲခိုးတွေရောညာနေရောငကားကသုတ်တဲ့ခိုးတွေကလည်းတက်ညာနေရောမိညာနေကလည်းတက်ဘုရားကသုတ်တဲ့ခိုးညာနေကတက်တော့တခါတဲ့ဒီမိထားတဲ့အိမ်ကြီးရတယ်မိမကြီးရတယ်တခါတဲ့မိတော်နေသလိုပဲအိမ်ကြီးတစ်ခုတခါတဲ့ဝဲသိမ့်လာလို့ဆိုတာတခါတဲ့ ညဝူရဆိုတော့နည်းနည်းလဲမှောင်းနေပါလိမ့်မယ်။မှောင်းတော့ရသေးတွေကတခါတည်းသူသူတို့အသောက်ဝူလေးတွေသူတို့ရှိမှာပေါ့လေဒီဒီတဲကြောင်းလေးတွေရှိမှာပေါ့ထွက်ပြီးတော့ကြည့်ကြတယ်။သူစားတယ်။ကိုတော်ကြီးကရုပ်ကလည်းတပ်ပယ်ပါပြီနဲ့ကိုတော်ကြီး။อืมငကားကြီးကနှိမ့်စစ်လို့ကိုတော်ကြီးတော့ဒုက္ခရောက်ပါပြီ။ဒုက္ခရောက်ပါပြီ။သူတို့ကတော့ငကားကနေပြီးတော့အဲ အခိုးစရာနေပြုလို့ငကားအခိုးစရာနေနဲ့မြတ်စွာဘုရားဒုက္ခရောက်ပြီလို့သူကသိရတာကိုအင်းကိုရောကြီးကသိနေပါပြီနဲ့တပ်ပဲပါပြီတဲ့သနာစရာကောင်းဘူးကိုရောကြီးမူငကားကြီးကတခါလဲနှိမ့်ဆက်ပါပြီဆိုပြီးတော့သူတို့ကတခါတော့သတ္တတဲ့ဝိုင်းပြီးတော့ကြီးကြတာကိုသူမအာအောလို့တဲ့ကျေသေးတွေကဒီနေတဲ့နောက်တော့တဖြည်းဖြည်းနဲ့ငကားကသူကငါဥစ္စာဘာမှနေရာမပြဘူးဆိုတော့တခါလဲနောက်တော့တခါလဲ ကြော့လိုက်ရတယ်သူကကြော့လိုက်တော့မြတ်စွာဘုရားကလည်းတကူတွေပါလေကြည်ကြည်ပြည့်ရတာကြည်ပြည့်ပြီးတော့နောက်မနေ့လင်းတဲ့အခါကာလကြတော့မနေ့လင်းတဲ့အခါကာလကြတော့မြတ်စွာဘုရားဒီငကားကိုသပိတ်ထဲထည့်လာတယ်ဆိုတာကိုသူ ပြောစဉ်ကတော့ငကားကြီးအကြီးကြီးနဲ့တော့တူပါရဲ့မြတ်စွာဘုရားသပိတ်တဲ့တယ်ဆိုတော့နည်းနည်းငယ်ငယ်လေးဖြစ်သွားကြတယ်။ဘုရားစဉ်းစားကြည့်ငယ်တော့ရမှာပြီးတော့ဒီမှာငကားသပိတ်တဲ့တယ်ဆိုတော့တကိုးနဲ့ထက်လာဖြစ်ပါလိမ့်မယ်။တကိုးနဲ့ထက်လာတော့ကြီးတဲ့ငယ်လို့လို့ရတယ်။ဒီမုံညင်းသာအသေးလေးတဲ့မှာမြတ်စွာဘုရားဒီဝင်ပြီးတော့ဈဉ္ညာကြောက်နေတယ်ဆိုတာကိုမုံညင်းသာနဲ့ဘုရားကိုယ်နဲ့ဝင်ပြီးတော့ဈဉ္ညာကြောက်တယ်ဆိုတော့ ဒါပြောလို့ရှိရင်ဂျုံကြတော့သိမကောင်းဘူးပေါ့ဒါပဲမဲ့လို့သူကတရားတကိုးနဲ့ဆိုတော့ဒီကိုယ်သိအောင်လုပ်လို့လုပ်လို့ရတယ်ကိုယ်သိအောင်လုပ်လို့ရတော့ဘုညင်းတန်ကမကြည့်ပေမဲ့လို့အဲ့ဒီထဲမှာဘုရားကိုယ်လေးကအမှန်သိပြီးတော့နေတော့ဒီတဲ့ဈဉ္ညာလျှောက်လို့ရမှာပေါ့ရနိုင်ပါတယ်ဈဉ္ညာလျှောက်လို့ရနိုင်ပါတယ်ဒါကိုသင်ကမင်းတို့မင်းကြီးတဲ့တဲ့တုန်းကမင်းတို့မင်းကြီးကမေးတယ်ဆိုတယ်သင်ကစားပြရတော့ င်းသာဆရာတော်ဘုရားတို့ဒီနတ်တော်ဘုရားငုံညင်းစာနဲ့မှာပရိစ္ဆေ7ပါးနဲ့တော့ဝယ်ပြီးတော့ဈဉ္ညာကြောင့်နေတယ်ဆိုတော့တတိတော်ဒီမယုံဘူးလို့ပြောတယ်သုသာဟာမင်းကြီးညုံနေမင်းကြီးမယုံလို့ရှိရင်ကြောက်တယ်အဲမင်းကြီးမှန်တော့ကြည့်တယ်မို့လားမှန်တယ်အရှိပါတယ်မှန်တယ်တကယ်ယူရမယ်ယူရသားမှန်တယ်မှန်တယ်ယူရသားယူလာမင်းကြီးရှိတဲ့သားနေရာမန္တလေးတောင်ကြီးရှိမြင် ညင်းတယ်ဟိုအဲ့ဒီကရံရင်းတောင်တို့ဘာလို့အရှိအတောင်တွေကြီးစားညင်းရလားညင်းတယ်ဒီတောင်ကြီးကသင်မင်းကြီးရှိတယ်မှန်ပြောင်းနေဆိုရင်ဘယ်ဟာကြီးပြောဟာတောင်ကြီးကကြီးတာပေါ့ဗျာဒီမှန်ပြောင်းသေးသေးလေးပဲမှန်ပြောင်းတော့ကြီးလိုက်နဲ့လက်မလောက်ရှင်ဘာမှသူကသင်မင်းကြီးရုံးရလားတောင်ကြီးတော့ကြီးတာကြီးမှန်ပြောင်းတဲ့ဝင်တယ် ကျုံးရတယ်အာသာလက်တွေပဲပြမယုံကြတော့အေးဒါလိုပါပဲဆိုတကူကလည်းသူစားတကူကလည်းဝေနိုင်ပါတယ်ဆိုသူကလည်းသူဝေတာအဲ့ဒီလိုပါဘူးအဲ့တော့သူကလည်းသူဆိုတော့သူကကြီးပါတယ်ဆိုတာကြီးပါတယ်အဲ့တော့ကြီးတဲ့ဥစ္စာကုနေရလာတယ်ဆိုတာမကြီးရဆိုမလားနေရနေရတကယ်သူတို့ကလောကပညာတွေနဲ့ခါတဲ့ အကြီးကြီးပဲမဒီကပထဝီမြေကြီးတဲ့ကိုအစာပေါင်းများစွာကြီးနေတယ်ဆိုတာပဲသူတို့ပြောတာဒါပဲမဲ့လို့သူမျိုးလုံးနဲ့ဝင်လာတာပဲမျိုးလုံးပါကြီးတယ်မျိုးလုံးနဲ့မျိုးလုံးနဲ့မှသေးသေးလေးပဲအဲ့ဒါတွေဝင်လာမျိုးလုံးသာမဟုတ်သေးသေးလေးဒီကြီးနေနေလေးခုနလိုမာမြောင်းဖြစ်ပြီးမာမြောင်းနဲ့သိငယ်တဲ့ဥစ္စာဖြစ်ပြီးကြီးနေနေချလိုက်လို့ရှိရင်အဲ့ဒီအရဲမှာမြေကြီးတဲ့သားပြီးတော့ပေါ်နေတာပဲအလုံးလေးသူသေးသေးလေးဖြစ်သွားတဲ့ဥစ္စာအဲ့ဒါလိုပါပဲအဲတကိုးဆိုတာကတော့တကိုးအရာကသူ့ဟာနဲ့သူဖြစ်နေတာ ကြီးနိုင်ပါတယ်ဒါကြောင့်အဲဒီငွေကြီးကအကြီးကြီးပဲဖြစ်မှာပါပဲကြီးကြီးပဲမြတ်စွာဘုရားတကူတော်နဲ့မွေကြီးကိုကိုသိအောင်ဖန်ဆင်းလို့လည်းရတယ်သပိတ်ကိုကြည့်အောင်ဖန်ဆင်းလို့လည်းရတယ်ဒါနဲ့မွေကိုသပိတ်ထဲခွေထည့်လာတာကိုသူကဆရာခွေထည့်ခွေထည့်လာပြီးတော့အဲဒီဥရဝေလကသဘာဝရောက်တဲ့အခါကျတော့သူကလည်းမနေ့ကျတော့လာပြီးတော့မွေးကြတယ် မနေ့ကျတော့တခါလဲရှင်ဂေါရမရှင်နဲ့လေညာညာကြီးဂေါရမရှင်မူနှိမ့်သက်လို့ငကားနှိမ့်သက်လို့ပြင်သိကြပြီဆိုတဲ့အနေမျိုးနဲ့သူတို့ကအသင်္ကာရသဘောနဲ့လာကြည့်တရားကလည်းသပိနဲ့ထည့်ပြီးတော့ယူလာပြီးတော့ကြည့်ရသာတော်ပါတဲ့သင်တို့ပြောတဲ့ငကားကြီးကဟောတာပါပဲတဲ့တပိတရားနဲ့ဒီထုတ်ကြတာ အာဩဒီသေးရအာဩအောင်းမယ်အမှန်တရားကျမ်းသားနဲ့အမှန်တရားစိတ်ပြင်းထန်တဲ့ငကားကြီးတောင်မှတကယ်အစိတ်တကိုးတွေပြေသွားလို့လုပ်နိုင်တယ်တဲ့ဒီရှင်ဟန်းကြီးကစိတ်တကိုးကြီးတာပဲမဟိဒီကောခောမဟာသမနောမဟာနုဘာဝယတ္တရာဟိနာမ

အစိတ်တကိုးကိုသေဇသာမိမိဤတကိုးဖြင့်ပရိယာပြိတတိနာမကုံစေနိုင်ပါသည်ပုံခန့်တော်အောင်ပြုလုပ်နိုင်ပါသည်အမှန်တရားထူးကြတာပဲတဲ့ရှင်အန်ကြီးကအမှန်တရားတကိုးကြီးတဲ့ငကားကြီးရဲ့အစိတ်တကိုးတွေကုံသွားအောင်လို့သူတကိုးနဲ့နှိမ့်နေနိုင်တယ်စိတ်တကိုးကြီးတာပဲလို့သူကကြည့်ကြည့်တယ် စိတ်ထဲကပေါ့ဒါပေမဲ့လည်းသူကဒီကြော့တော့မပေးဘူးသူစိတ်ထဲကနာတွေဝါစာခေါ်အရဟယထာဟံအဟံငါသည်အရဟံယထာအရဟံမြည်တဲ့ခဲ့သို့ယဟနာဖြစ်တဲ့ခဲ့သို့နာတွေဝါစာခေါ်အရဟယဟနာကမဖြစ်ကြသည်ဆိုတယ်လို့လို့ ငါလိုရဟနာမရှိသေးတာတမဲတဲ့လူတော့ဆိုတာပါလို့သာတရားတကောတော့ကြည့်ကြပါလေစိတ်တကောကြည့်တာဒီငကားကြီးသူနိုင်နေတဲ့လူသူတို့တော့မကောင်းအောင်ဝင်နေတာကိုသူတို့မကောင်းအောင်ပါဘူးဒါပေမဲ့လို့ငါလိုရဟနာမရှိသေးတာတမဲပဲလူတော့ဆိုတာဒီလိုကိုသူကသူကရဟနာဆင်းနေတာဘယ်လိုရဟနာလဲတော့မပြောရဘူးသူကဘယ်လိုရဟနာဖြစ်နေလဲမသိဘူး သူတို့ဟိုစင်းလောက်ကြတယ်ရေတွေငုတ်ကြတယ်သူတို့မိမိပူဇော်တယ်ရေငုတ်ကြမိအများအားမိကျုပ်ပြီးတော့ပူဇော်ထောပါဒီပါတွေထည့်ပြီးတယ်နောက်ပြီးတော့ရေစိမ့်တော့ကိုကာမရာဂတွေပါတယ်တက်တာမှာပေါ့မာမိတွေပူနေတော့မိပူဒုက္ခရောက်နေလို့ရှိရင်ကာမရာဂစိတ်တွေသိမဖြစ်တော့ဘူးပေါ့သူကဒါပြီးတော့ရေစိမ့်နေလို့ရှိရင်အေးတဲ့ခါတွေရေစိမ့်နေလို့ရှိရင်အဲ့ဒါအေးနေတာနဲ့ကာမရာဂစိတ်တွေဒါသူ

ဒီမှာပဲသတင်းသုံးပါတဲ့သူကအမြဲတမ်းဆွံ့ကြွေးပါမယ်တဲ့သူကဆုံးတော့သိတယ်သူကသုံးတကာခံတယ်နော်သုံးတကာခံသက်သာပြားလည်းဒါပဲတွေ့ကြတာသုံးတကာခံတော့သက်သာပြားဒီမှာသစ်တော်တဲ့တဏှာမှနေပါတယ်အဒီတော်သူနဲ့သမကမို့လို့တဏှာတော်ရတပင်အောင်မှနေနေတာပါတပင်အောင်မှနေအဲချိန်ကြလို့ရှိရင်သူကသွားပြီးတော့သုံးစားပင့် သုံးသာပင်ရသပြကြွလာအဲဒီမှာသုံးသုံးပေးဒီလိုနေနေတာသူကတကားပေါ့လေအဲတော့ညညအခါကာလကြတော့ညအခါကာလကြတော့မြတ်စွာဘုရားထံကိုသတုမာယေနာမင်းကြီးလေးပါးကလာပြီးတကားလားကုညောကြောကြတာအရာလေးမျက်နာက မိဘုံကြီးသေးခုများလိုပဲတဲ့သူကမိဘုံကြီးသေးခုများလိုပဲဒီနေ့ကြားကြလာလို့ပေါ့လေဒီနေ့ကြားမလာလို့ရှိရင်လည်းပဲနတ်ဆိုတာမမြင်ရပါဘူးအခုဒီလူတွေနေတဲ့ဘာဝဉ္ဇဉ်ယာနာစီမှာယုတ်ကုသိုလ်တို့ဘာလို့ဆိုလဲရှိတတ်တာပါပဲဒီလိုနေရာမှာသဥဒ္ဒဆောင်တို့ဘာလို့ဆိုရှိပါတယ်ဒီလိုနေရာမှာလည်းတသေးတွေပါတယ်ရှိပါတယ်ဒါပေမဲ့လို့ သူတို့ကမပြလို့ရှိရင်မမြင်ပါဘူးတချို့အိမ်မောင်များတဲ့ခါတည်းတစ်သိရှိနေတယ်တခါကတစ်သိ၆လို့ပြည့်ယူတော့ဘာလို့ကလည်းမြင်လာမဟုတ်ဘူးသူကမြင်ရတော့သူကအလွယ်လေးနေမှာပဲသူတို့ကလည်းမပြောက်ဘူးလူတော့နည်းနည်းတော့ကြောက်သားသူပြရင်လူတွေကတော်တော်ရှင်းသက်ပါဘူးသူကသူရိုက်မဲ့သူရေယုံနဲ့မကဘူးကျိုးနေပါလေခြိထားပြီးဘာခိုင်းမှမသိဘူးသူကသူကခိုင်းမှသူကတော်တဲ့ကနေလည်းဆင်းနေပါတော့နေရတာမဟုတ်ဆင်းနေဖမ်းပြီးတော့တခါတည်းသေလို့ဆိုခိုင်းပါလို့ခိုင်းနေဒီသေတွေဘာတွေဟာလား သေချာမြင်ရမယ်ဆိုရင်သူတို့လည်းအသုံးကျမှာသူတို့အင်းအားရှိတာတော့ဆိုရှိနိုင်မယ်သူတနည်းခိုင်းလို့ရမှာအခုလူတွေကမမြင်ရလို့မြင်ရလို့ရှိရင်ဖားမယ်ဆက်တွေတိုက်ပြီးတော့ဖားပြီးတော့ခိုင်းပါသူဒါကြောင့်သူတို့ကမကြောက်ဘူးဆက်ပြလူတော့ကြောက်ကြတာသူကသူတို့တော့ကြောက်ကြတယ်သူအဲ့ဒါသင်ကြားကြား မပြဘဲနဲ့လာလို့ရှိရင်တော့မမြင်ရပါဘူးခုတော့ဒီနေ့ကြကြပြပြီးတော့လာလာတာလည်းအကြောင်းလာပါတော့ဆိုတော့ဒီဒီရသေးကြီးတွေဘုရားဘုံမှာကြီးညိုမှုသရတရားဖြစ်ဖို့ရာအတွက်ပါပဲဒါလိုးနေတယ်ဆိုတာကိုသိလို့အဲမြတ်စွာဘုရားကြီးအဋိဋ္ဌာရာအပြင်နတ်ကြီးကဆရာသူတို့တကိုးနဲ့ဒီနေ့ကြကြလာကြတာကိုမိဘကြီးတွေလိုညတာကဝုန်းဝုန်းကြီးပြဝုန်းဝုန်းအလုံးကြီးတွေ

မြတ်စွာဘုရားကလာပြီးတရားနာပြီးပြန်သောတာတွေမြင်ရတာမနဲ့ကြတော့သူကအဲဒီကုရုဝေလကသဘာကြီးကသွားပြီးမြတ်စွာဘုရားမြတ်စွာဘုရားကသွားပြီးတော့သုံးသာပင်လာသုံးသာကြောက်ကိုရှင်းတမ်းပါပြီသုံးနေပါတယ်လည်းပဲကြက်ကုန်ပြီးသွားပြီသွားပါကြောက်ပါဆိုပြီးတော့မြတ်စွာဘုရားလည်းကြွလာကြွလာတော့သူကမေးသင်္ကောတော်မှာညတော်မှာလည်း ကြီးပုံကြီးလေးခုသင်္ဃောရမကြီးကိုကြာလာတယ်ဝင်းဝင်းကြီးသင်္ဃောရမရဲ့အရာအရာလေးမျက်နှာကတခါတည်းမိပုံကြီးလေးခုဝင်းပြီးထိတ်နေတာပဲအမြင်ကဘာကြီးနေလာတာတော့အာညာကသတုမာယေနာကြီးတွေလာကြတယ်တဲ့နာကြီးလေးယောက်လာကြတယ်တဲ့သတုမာယေနာကြီးလေးယောက်တရားနာဖို့လာကြတယ်ဆိုတော့သူကသူ့စိတ်ထဲအောင်းအောင်အောင် ညာကြီးရှင်ဘောရမတော့သိတကိုးကြီးတာဘုသူမာရင်နာကြီးတွေတော့လာပြီးတော့တရားနာကြသိတကိုးကြီးတာဒါပေမဲ့လို့ငါလိုညာနာမရှိသေးတာတမယ်ပဲလို့တော့သူကလည်းလို့သူကသူကကြောက်တော့မကြောက်သေးဘူးသူကညိုတော့လည်းညိုသွားတယ်သူတို့ရတာကမဖြစ်သေးဘူးဟုတ်တော့လည်းဟုတ်တယ်သူရဟနာမျိုးကတော့မဟုတ်ဘူးဗျာသူကသူရဟနာကတမျိုးအပြင်လောက်

တတိယသူကြီးညိုမှုသရာတရားတွေတိုးတက်လာရင်းနှီးမှုပြောင်းလို့ဘုရားတခါတည်းသို့ချွတ်နေရတာမလွယ်ဘူးဘုရားသာသနာပြုရတာတော့မလွယ်ဘူးသူသာတော့ချော့ပြီးတော့ချွတ်နေရတာသူသာအခုကလာသာမန်ပုဂ္ဂိုလ်တွေသာသနာပြုတဲ့အခါခရဲတာတော့ဘာမှညှဉ်းညူစရာမရှိဘူးသူသာဘုရားကိုယ်တော်ကြီးတော်မှာသူကလွယ်လွယ်လေးမဖြစ်သေးဘူးဟိုမှာသွားပြီးတော့အဲသိရခံပြီးတော့သိမြောက်မှနေပြီးတော့တောက်ပြီးတော့ဘုရားတခါတည်းသူ ညမှုတရားကြတွေတိုးတက်လာအောင်လုပ်နေရတာသတ္တိန်တွေဟုတ်လားသတ္တိန်တွေဆိုတာယုံကြည်မှုပဲယုံကြည်မှုတွေသားတွေကလည်းညုံမှုတွေယုံကြည်မှုဖြစ်တယ်လို့တော့ဖြစ်တယ်ဒါပဲမဲ့လို့အဲသူတို့ရဟနာမဖြစ်သေးဘူးဆိုကြတဲ့ကသူကသိပြီးတော့မဟုတ်သေးဘူးလို့သာယုံကြည်မှုကတော့ရော့တယ်အဲဒါနဲ့တရားတရားအားကောင်းအောင်လို့တရားတရားအားကောင်းသလောက်ဝိရိယတော့တတိတော့သမာဓိရဲ့ပညာတွေကလည်းကောင်းနေသလောက်တော့ကလိုက်ပြီးတော့ကောင်းလာအောင်လို့သင်ဆောင်ပြီးတော့ဖြည်းဖြည်းနဲ့သာပြာသာသနာပြုနေတယ် အဲ့ဒါနဲ့တခါနောက်တညကြတော့တခါကြာမင်းကလာကြတယ်ကြာမင်းကလည်းအမှန်တဝင်းစိတ်ပြီးတော့လာဒီနေ့ကမိဘကြီးလေးခုတည်းကိုပိုးပြီးတော့ဝင်အဲပိုးပြီးတော့နင်းတဲ့အလင်းကြီးတခါအလင်းလုံးကြီးကြကြာလာပြီးတော့ဒီမှာမြတ်စွာဘုရားရှိမှတခါလည်းကြာပြီးနေပြီးအတော်တန်ခိုက်တန်ကြာပြီးတော့မှနောက်တခါလည်းကောင်းငင်ပြန်ပြီးတော့သွားတာသူမြင်မြန်လာဖို့ဒီသေးတွေကုန်တော့ မြင်တော့ဒါလည်းထူတာပဲဆိုပြီးမနေ့ကျတော့ကိုသာသုံးစားသွားပြင်တော့ဒါမေးကြတော့မြတ်စွာဘုရားတရားမင်းပဲတဲ့တရားနာလာတယ်တဲ့ဆိုတော့သူကဘာလဲသူရှင်းမလာသူသိတယ်ကဟွန်းသင်္ဘောတော်မှာသိတကူကြီးတာပဲတရားမင်းတော်မှာတရားနာလာတယ်နာတကူကြီးတာဒါပဲမဲ့လို့ငါလိုရဟနာမရှိသေးတဲ့တမဲပဲလူတော့ ဒီကသူကသာတော့မလျှော့ဘူးဒီလိုပဲသူကဒီလိုလုံးသွဲနေတာအဲဒီတော့တခါနောက်တိယညကြတော့တခါသဟံပတိဇမကြီးကလာတယ်အဲ့ဒါလည်းသူကဒီလိုပါပဲဇမကြီးလာတော့ဇမကြီးဆိုတော့ပို့ပြီးတော့လင်းတာပေါ့လေရောင်လင်းနေတခါလဲကြံ့နှံ့ပြီးတော့တတော်လုံးတော့လင်းပြီတခါလားအဲ့ဒါလည်းပဲဘာတော့လို့မေးတော့ဟာသဟံပတိဇမကြီးလာတယ်ဇမဆိုတာကတော့သူအနံ့လေးနဲ့ပြပါတယ် ဗြဟ္မဏယူဝါဒရှိတဲ့ပုဂ္ဂိုလ်ဗြဟ္မာသိလေးနဲ့ပြောဗြဟ္မာဘုရားပဲလို့အဲဒီဗြဟ္မာကြီးလာတယ်ဆိုတော့ဩဗြဟ္မာကြီးတောင်လာတယ်အသိတကူကြီးတာပဲဒါပေမဲ့လို့ငါတို့ငါလိုယဟနာမပြေတဲ့ဒီမဲ့ပဲလို့တော့ဟွန်းသူကဒီလိုပဲနှလုံးသွင်းပြီးတော့နေနေတာဒါကြောင့်သာဘုရားလည်းပဲတတိယချော့ပြီးတော့သူသွန်းစားဒီလိုပဲနေရတာအရင်လိုတော့ဒီသူကပြည့်ပြည့်ချင်းတော့လာသူကဟွန်း သူကအဲ့ဒီမှနေရတာအကုန်လုံးစုစုပေါင်းနှစ်လလောက်ကြာတယ်လို့ပြောတာပဲอืมဆိုတော့ဒုက္ခခံပြီးကျွာတာဒီရသေးဒီကျွာတာမလွယ်ဘူးသူကဒါပါရမီရှိတဲ့ပုဂ္ဂိုလ်ပါရမီရှိတဲ့ပုဂ္ဂိုလ်ဆိုခဲ့ရပေါ့သူကအဲ့တော့တခါနောက်တည့်ရကြတော့တခါဘာဖြစ်ပြန်လို့ဆိုတော့နောက်တည့်ရကြတော့သူပူဇော်ပွဲရှိတယ်တဲ့ ကုသိုလ်ပဲအင်္ဂါတိုင်းမကရာတိုင်းမကရာတိုင်းဆိုတာကအဲ့ဒီဇာတိပဝိညာဉ်မကရာတိုင်းပါအဲ့ဒီအခြေဘက်ကအင်္ဂါတိုင်းပါအဲ့ဒီအင်္ဂါတိုင်းနဲ့မကရာတိုင်းနယ်နှစ်ခုပေါ်တယ်ကိုတော့ကတိုင်းပြည်နယ်လေးနှစ်ခုပေါ်တယ်တိုင်းပြည်တစ်ခုမိုင်းနေရာသုံးပါတော့ပြင်ကြည့်မှာပေါ့သူကအဲ့ဒီတော့တိုင်းပြည်နယ်လေးနှစ်ခုတိုင်းပြည်ကိုတော့ကလည်းနေကြီးလို့ဆိုအောင်ပေါ့အခုတော့လည်းနယ်လေးလို့ခေါ်မှာပါ အဲတိုင်းပြည်နဲ့တစ်ခုကနေပြီးတော့လူတွေကဒီဥရဝေလာသသဝရေသေးကြီးကိုအမှန်အလေးနဲ့ပြုလာအမှန်သင်ကြားကြော်သောနော်ဘုရင်ကတော့ဘုရားမရှိတဲ့ကိစ္စတော့သူတို့လည်းဘုရားလိုပဲသူတို့အယူသေးလေးနဲ့ပြုနေကြပါနေတော့တစ်နှစ်တစ်ကြိမ်ပူဇော်ဝဲကျင်းပတာကိုဘယ်ရက်ဘယ်လတော့မပါဘူးညတော်လာကြီးဖြစ်မလားဗျာဖြစ်မလားပြောတာဝဲသည်ဖြစ်မှာပါပဲ မြတ်စွာဘုရားကဝါကျွတ်ပြီးတော့တဲမကြခင်ကြွလာတာကိုကြွလာတော့ဟိုမှာရောက်ပြီးတော့တကူပြတာလည်းပဲ2မျိုး3မျိုး4မျိုးလောက်ပဲရှိသေးတယ်ဒီလည်းပဲ၄50ရက်လောက်ရှိဦးမှာပါသိကြမယ်မဟုတ်သေးဘူးအဲတော့အဲဒီတရားဓမ္မတွေဘဝဉာဏ်ကနေပြီးလာကြတာပေါ့လေပူဇော်တဲ့နေ့ဆိုတော့လှဲနေပါနဲ့လာကြမှာပေါ့သုသာကြိုလဲအိမ်အောင်ဆုံးလာမှာပေါ့တန်နေတဲ့ပုဂ္ဂိုလ်တွေကအဲဒီမှာသူစရာတန်းစရာတွေနဲ့ ကျွေးစရာမွေးစရာတွေနဲ့တခါရသိတွေအကုန်လုံးပူဇော်ပွဲကြီးလုပ်တာကိုပူဇော်ပွဲကြီးလုပ်တော့လုပ်နေကြဖြစ်တော့ဒီကုရုဝေလာကသဘာကြီးကစဉ်းစားတယ်။အင်းနေတင်ကတော့ငါဒကာဓမ္မတွေဒါလိမ့်မယ်ဒကာဓမ္မတွေသင်္ဃာတိုင်းမကရာတိုင်းကဒကာဓမ္မတွေအမြောက်များညာနဲ့ထောင်နဲ့ကြည်ပြီးဒကာလာအများကြီးလာကြတယ်။ လာတဲ့အခါမှာတဲ့ရှင်ဂေါရမလည်းပဲဆုံးမဖိတ်ထားတော့လက်ရှင်ကရှင်ဂေါရမကိုဆုံးပင့်ပြီးတော့ကျွေးလိုက်ရှင်ဂေါရမကလည်းရုပ်ပါတယ်ပဲသတ်တယ်ပါဒီလိုညိုစရာကောင်းလို့ဆုံးပါပြီဒီပရိသတ်ထဲမှာသူညိုကြမှာတဲ့ညုံနဲ့လည်းညိုတော့မှာဒီထဲမှာတကတကိုးတစ်ခုခုများကြတယ်ငါဒုက္ခပါလားဆက်ပါပြီဆိုပြီးတော့တကိုးရပြလိုက်တော့ခက်တော့တာ ဒါတော့စေကောတော်ကြီးလေအကုန်လုံးညို့ကိုတော့ပါပဲဒါတော့ခက်တော့တာဒါတော့လက်ပြင်ကတနည်းလောက်တော့နော်ရာကြီးစေကောတော်မှာတခြားတစ်ပါးသွားပြီးသုံးခါပြီးဖုံးမေးလိုက်ရင်တော့ကောင်းမှာပါပဲသူကစိတ်ကူးနေတော့သူသူ့မှာစိတ်ပူနေသူကအဲလိုပူနေတော့ဘုရားကသိတယ်ဟွန်းဘုရားလက်ကတော်တော့သူကများဒုက္ခကြောင့်နေစိတ်ပူနေတယ်ငါဒီကနေ့တော့အဲ့ဒီမသွားသေးဘူးဆိုပြီးတော့တခြားမှာအနတ္တဘုရားကသုံးခါကျော် ရတကိုးနဲ့ပဲပဲသွားသွားရနေတာပဲသူကလည်းဘာမှမသိမှဘူးသူ့စီဆုံးသုံးစားကြွတာသူဆုံးစားဖို့ရဟိုတဲ့ကောင်းလုံးတော့သွားကြတာမဟုတ်ဘူးသူတရားဟောလို့ရတယ်မချော့ပြီးတော့လုပ်နေရတာသူကအဲသုံးစားခြင်းလို့သွားတာမဟုတ်ဘူးကြည်သေးကကျွေးတဲ့ဆုံးဆိုတော့သင်လည်းကောင်းတာမှမဟုတ်ပါဘူးနဲ့တို့ကအဲလိုဒါပေမဲ့လည်းဘုရားသူတရားဟောဖို့ရသူစောင့်ပြီးတော့တရားကြားပြုံလို့သူစောင့်နေချော့နေရတာအဲဒါနဲ့ဆိုဘုရားတရားမှကြွပြီးတော့သုံးခါသုံးခါပြီးတော့တရားမှပုံမသွားပါဘူးသူ အဲချမ်းသာတဲ့နေရာမှာသတင်းသုံးပြီးတော့နေနေတော့နောက်တည့်ကြတော့မြတ်စွာဘုရားကအဲဒီနောက်ပွဲကြီးပြီးတဲ့နောက်တည့်ကြမြတ်စွာဘုရားကကြွသွားတော့ဥရလကသဘာကြီးရတယ်ပေါ့လောကဘုရားတဲ့သူကတောက်တာပေါ့ဟွန်းသင်သင်အဲညာကြီးကောတော့မှမနေ့တုန်းကသင်ညာကြီးဘယ်ကြွလို့ဒီလိုဆိုကြတယ်မျောကြတယ်ကြတယ်ခုနေပါသေးတယ်ဒီမှာစားဖို့ရတယ် ထားတော့လည်းထားပါပါပဲကုသလာရည်လည်းကျွေးရပါဘူးဒီမှာဆင်းရဲပြင်ထားဒီဘောတော့မလာဘူးတဲ့ခါတဲ့ညှော်လိုက်ကြတာဒီမှာညှော်နေကြတာဘယ်နဲ့ကြွတော့ဆိုတော့မြတ်စွာဘုရားကြီးကုရုလကတော့ပါတဲ့သင်ဒီလိုစိတ်ကူးတွေဖြစ်ဘူးလားတဲ့ဟွန်းဒီနေ့တော့ငါတရားဓမ္မတွေအင်္ဂါတိုင်းအဲမဂရတိုင်းအင်္ဂါတိုင်းကနေပြီးတော့တရားဓမ္မတွေအမြောက်များလာကြတယ်ဒီခါကာလအရှင်ရှင်ဂေါရမကလည်းပဲ ညီညိုစရာသပ်ပဲရုပ်ရုပ်ယူကားနဲ့ပြည့်စုံပါပြီနဲ့ညီညိုစရာကောင်းပါပြီနဲ့ဒကာဓမ္မတွေမြင်ရုပ်မြင်ရတာနဲ့ညီညိုကုန်ပါပဲဒီထဲမှာတကိုးတစ်ခုခုများပြလိုက်ရင်တော့ဖြင့်ဒီဃာဓမ္မတွေကငါညီညိုကြမှာမဟုတ်တော့ဘူးပြီးတော့ဒီနေ့ပြည့်တော့ရှင်ဘောဓမ္မတခြားဆုံးမှကြွရင် ကောင်းမှာပဲလို့သူတို့စိတ်ကူးတော့မဟုတ်လား

ဝိညူတိကြလိမ့်မာသောဉာဏ်ပညာနဲ့ပြည့်စုံသောအာဘထောကောက်ကျစ်စင်းလဲခြင်းမရှိသောအမာယာဝီမလှည့်စားရသောကုစုဇာတိကောဖြောက်မှတ်သောသဘောရှိသောပူရီသောယောက်ျားသည်အေတုလာခဲ့ပါတဲ့မြတ်စွာဘုရား။ဒါကဲတဲ့ဖြောက်မှတ်တဲ့ပုဂ္ဂိုလ်သားငါဖျက်တရားဟောမယ်။ငါဟောတဲ့တရားမကြခင်သိသွားမယ်ဒီလိုပုဂ္ဂိုလ်။ဘုရားကဖြောက်မှတ်တာကြိုက်တယ်။ကောက်တဲ့ပုဂ္ဂိုလ်မကြိုက်ဘူးကွာ။ ခုနကရေသေးကြီးကသူကသူမာနကြီးနေတယ်လို့တောက်တော့ထောက်ပါတယ်သူမကွယ်ဘူးသူကအာမဟုတ်ပါဟုတ်ပါသူပုဂ္ဂိုလ်တွေဆိုမေးရင်ဘယ်သက်တယ်မှမရှိပဲပဲသူကွယ်ချင်းလို့လို့ပဲသူကစိတ်ထဲနေဖြစ်နေတာကိုအာမဟုတ်ပါဘူးမကြမ်းပါဘူးဒီလိုသိကူတော့မသိမကူပါဘူးဆိုရင်သက်တယ်လည်းပြကြပြီးဗာမြင်ခဲ့တာပေါ့သူကသူကမဟုတ်ပါဘူးသူကထောက်ကြောက်ပဲဒီလိုသိကူမိသလားဟာသိကူမိတယ်တဲ့အေးဒါကြောင့်မို့ငါတခြားတော်ကြီးသူ့ဟာတယ်ဆိုတော့သိတယ်အောင် သင်္ဘောရမသကိုးသိပြီးသားပဲသူတစ်ပါးသိတော့တိတ်တိတ်ကြတာတော့သူကသိပြီးသားကိုသူကတော့တကိုးတော့သိကြည့်တာပဲနတ်သူရောသာခောအရဟယထာနဲ့သူကဒါတော့မလျှော့သေးဘူးအဲငါတို့လိုညာနာမဟုတ်သေးတာတမဲပဲလူတို့သူသာပြရတော့ထဲထားပြီးတော့လူတို့ဆိုတာသက်သာကြရပါဒါကအဲဒီမှာသုံးဖုံးပြီးတော့ဒီခုကို ဒီရပုဂ္ဂိုလ်တွေလို့စိတ်နာကြသိကောင်းတာပေါ့ဒီကောင်းကြီးနေရာတိုက်တော့သူဘာမှမဟုတ်ပဲနဲ့ဆိုပြီးတော့အခုကာလဘုန်းကြီးတွေလို့ဆိုရင်စိတ်ပြက်ပြီးတော့ချသွားမယ်သူ့မှမဟုတ်တော့ဘူးမင်းဟာလည်းမြစ်ကလည်းမင်းနေရောကွာမတော်ရှိတာလည်းကောင်းကြီးဆိုပြီးသွားတယ်ဘုရားကတော့ဒီလိုမဟုတ်ပါဘူးအမှန်တရားသနာခြင်းကရုဏာရှိပါတယ်ဘုရားအမှန်သနာခြင်းကရုဏာရှိတယ်နာကြီးမျိုးကြကောင်းပါလားအနေကကြီးအနေကကြီးအာကာရေပတ္တန္တနာဘုံဂောတာနာ မဟာကရုဏာတတ္တေသူအောက်ကမတိအနေကိညသာကုံသောအာကာရေယခြင်းရတော့ဖြင့်သတ္တန္တနာမြင်တော်မူကုန်သောဘဂဝန္တနာဘုံတော်ကြောက်ပါနဲ့ပြည့်စုံတော်မူကုန်သောဗုဒ္ဓနာမြတ်စွာဘုရားသခင်တို့ဟာတတ္တေသူတတ္တဝါတို့၌မဟာကရုဏာသနာခြင်းကြည်စွာကရုဏာတော်သည်အောက်ကမိသက်ရောက်လေ၏တတ္တဝါတွေကိုမျောပြီးကြည့်လိုက်တဲ့အခါ အမတန်သနာစရာကောင်းတယ်လို့မြင်ပြီးတော့သနာစရာအကြောင်းနေနဲ့ပေါ်ပြီးသနာတော်မူပါတယ်တဲ့အနေဂိအာဂါရဟိတဲ့မျိုးသတ္တဝါတွေမှာသတ္တဝါတွေမှာဇာတိဒုက္ခတွေဘဝအသစ်ဖြစ်မှုတွေကလည်းနှိမ့်ဆက်နေတယ်ဒီဘဝအသစ်မဖြစ်အောင်လည်းပဲဘယ်နည်းနဲ့မှမပြေးနိုင်ဘူး နေ့တစ်ချိန်ကြလို့ရှိရင်သရာဆိုတဲ့ပူခြင်းဒုက္ခတွေနဲ့တွေ့နေတယ်ဒီနေ့သင်ကြလို့ရှိရင်တွေ့ခြင်းဒုက္ခတွေနဲ့တွေ့နာခြင်းဒုက္ခဆိုရင်ပူဆွေးခြင်းဒုက္ခတွေဒါတွေနဲ့တွေ့နေကြကြတယ်သတ္တဝါတွေဘယ်မှလည်းသွားကြရမရှိဘူးအခုကလာဗမာတွေပြောတဲ့ကြီးကြလည်းမြင်မရှိပွေးကြလည်းငွေမရှိဆိုတော့ကြာနေတာသုံးသာသတ္တဝါတွေတန်မြာထဲမှာဒုက္ခတွေရောက်နေအဲ့ဒါတွေနဲ့သာကြာမြင်လိုက်တော့တနာတယ်တဲ့သတ္တဝါတွေ ငါတရားမှတပါအာကိုရမရှိဘူးငါတရားမှတပါဘယ်သူမှဒီသတ္တဝါတွေကိုပူခြင်းနာခြင်းသိခြင်းအစရှိသောသံဃာဝဆင်းရဲတွေမှာလွတ်မြောက်အောင်လို့ဖြင့်မကဲတင်နိုင်ဘူးဒါတော့သနာစရာကောင်းပါပြီတော့တယ်လို့မြတ်စွာဘုရားကသနာအဲဒီလိုသနာစရာတွေအများကြီးရှိတယ်ဆိုတာဖြစ်ပေါ်နေမှာဆုံးတာပြီးတော့မြတ်စွာဘုရားကတော့သူပါတဲ့စိတ်ကူးနေနေပါပဲဖြစ်နေနေ သင်းလိုပါပဲသူကမိဘတွေကဘာသမီးများအပေါ်မှာအဲချစ်ခင်မှုသနာမှုမပြတ်တယ်လို့ပေါ့အမေများသားလေးဘယ်လိုဆိုဆိုသူကစိတ်မဆိုးပါဘူးအမေသားကနေပြီးဒီကလာတစ်ခါမျက်နှာပဲရိုက်ချင်ရိုက်လိုက်တာပဲခေါင်းနဲ့ထုချင်ထုလိုက်တာပဲဆိုတာကလေးကိုအသိမှမသိပဲနေတော့မိကဒီကလေးလေးသနာတာပါပဲဘုံတော်ပေးကြသွားရင်ကြမသွားအောင်စောင့်သိနေတာရှင်တို့မဲ့တို့မကြရအောင်စောင့်သိနေတယ် ဇောတခုဘေးရအန္တရာယ်မရှိအောင်မိခင်ကနေပြီးတော့ယူပြီးအဆောင်ထိုင်းတယ်ဘယ်လိုပဲဆိုးနေနေအဝတ်တွေဆွဲဆိုးအဲဘာတွေလုံးညာတွေလုံးဘယ်လိုပဲလုံးတော့မိကစိတ်မဆိုးပါဘူးဒီလေးလေးပေါ်မှာကိုသားလေးဆိုသနာပြီးတော့အဲ့ဒီလိုပဲညဇာဘုရားကမိခင်ဒီတူရီတော်သားကိုသနာပြီးတဲ့ကဲသို့တတ္တဝါတွေအလုံးပေါ်မှာသနာတော်မူပါတယ်တဲ့မဟာကရုဏာတော်နဲ့ပြည့်စုံတော်မူပါတယ်မနာမဲ့ ကြီးညိုစရာကောင်းပါတယ်အဲဒီမြတ်စွာဘုရားအာရုံပြုပြီးကြီးညိုရအောင်ပဲဆိုရမယ်မဟာကာရုဏီကောမဟာကာရုဏီကောသနာချင်းကြီးစွာသနာချင်းကြီးစွာမဟာကရုဏာတော်နှင့်မဟာကရုဏာတော်ဖြင့်ပြည့်စုံတော်မူပေသောပြည့်စုံတော်မူပေသောမြတ်စွာဘုရားမြတ်စွာဘုရား ကာရုဏီကောသာသာရုဏီကောသနာခြင်းကြီးစွာသနာခြင်းကြီးစွာဟာကရုဏာတော်နှင့်ဟာကရုဏာတော်နှင့်ပြည့်စုံတော်မူပေသောပြည့်စုံတော်မူပေသောမြတ်စွာဘုရားမြတ်စွာဘုရားဟာကရုဏီကောသာသာရုဏီကောသနာခြင်းကြီးစွာသနာခြင်းကြီးစွာဟာကရုဏာတော်နှင့်ဟာကရုဏာတော် ပြည့်စုံတော်မူပေသောပြည့်စုံတော်မူပေသောမြတ်စွာဘုရားမြတ်စွာဘုရားအဲဒီမှာကရုဏာတော်နဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားဒီသတ္တဝါတွေသနာပြီးဒုက္ခတွေခံပြီးတော့မျိုးမျိုးဒီတရားတွေကိုဟောထားခဲ့ပါတယ်45ဝါကာလပါဠိမဏ္ဍကိုကြီးညိုစရာကောင်းပါတယ်ဟိုရေသေးကြီးတူချွတ်နေရတာကိုအမှန်လုံနေရတယ်ဒီမှာဒုက္ခရောက်ပြီးတော့နေတာအဲ့ဒါနဲ့ ခါတိုင်းနေကြနေအောင်ရဆော့ပြပြန်ပြီးဒီကလာသတင်းသုံးပြီးတော့နေတဲ့သတင်းသုံးပြီးတော့နေတော့ဒီနေ့တော့အခါကာလကြတော့ရသော်ဘုရားမှာပန်းသူသင်္ကန်းရတယ်တဲ့ပန်းသူသင်္ကန်းပန်းသူသင်္ကန်းကိုပန်းသူသင်္ကန်းဘယ်ကရတယ်လို့ဒီမှာတော့မပါဘူးဒီနေ့တနေရာမှာတော့ပန်းသူသင်္ကန်းကောက်ယူဖို့ပါတယ် ပြီးတော့အဲ့ဒီပန်းသူသင်္ကန်းကိုဇင်မာကတော့အကြီးနဲ့လဲပုံပါတယ်ပြီးတော့ဒီကရတဲ့သင်္ကန်းနေမှာပဲဒီနာနီးနီးပဲဒီကပြီးတော့ရာဇိုရောက်ရာဇိုရောက်တဲ့ခါကာလမှာဇင်မာအာဇင်မာကတော့အကြီးကတော့ထွက်လာတော့အဲ့ဒီမှာဇင်မာကတော့အကြီးခီးဦးကြိုပြီးတော့အဲဩဝါဒပေးညာပြုပေးပြီးတော့လာအဲ့ဒီမှာသင်္ကန်းလည်းပဲအဲ့ဒီမှာလဲကြတာကိုအဲ့တော့ဒီဒီပန်းသူသင်္ကန်းနေမှာပဲတခြားသင်္ကန်းတော့မဟုတ်ဘူးအဲ့ဒီပန်းသူသင်္ကန်းတွေကရတယ်လဲဆိုလို့ရှိရင် ပုံနာဆိုတဲ့ကျွမ်းမတယောက်သုံးလို့ကျွမ်းမရဲ့အလောင်းကိုရစ်ပတ်ပြီးတော့ထုတ်ပြီးတော့ပြစ်ထားတဲ့အဝတ်ပဲပုံနာကျွမ်းမကျွမ်းမဆိုတော့အနောက်တန်းကြတာပေါ့ဥပါဒာမာဒီအမှန်ဆင်းရဲတော်မှတဲ့လူတွေတက်ကိုအောက်တန်းကြသေးတာပဲကျွမ်းမဆိုတာအဲဒီကျွမ်းမကျွမ်းမကိုကိုရစ်ပတ်ပြီးတော့ ဒါသုတ်တာမှာပြည့်ထားတဲ့အဝတ်ပေါ့ဘယ်အချိန်နေရောက်နေတော့ဆိုတော့ကိုသူကသေပြီးတော့လင်္ကာ6ရက်9ရက်လောက်ရှိပါရောမယ်ဟောတော့ဆိုပိုးလောက်တွေကိုတပြီလောက်ရှိတယ်လို့ဆိုတာကိုသူသာတယ်မှာပြောစရာကောင်းတာကတော့အဲဒီအဲဒီသုတ်တံကလည်းပဲမြည်တဲ့နှုတ်ကလည်းမဟုတ်မီးနဲ့ချို့တာလည်းမဟုတ်လို့ပေါ့လေဒါကြောင့်မို့တိုင်းပြစ်ထားတာတွေမျိုးခြေတုံးကလောပတ်လို့ဆောက်လို့ရပါတယ်

သင်္ကာမရှိရင်တရားဓမ္မတွေသွားပြီးတော့နောက်ကျမပေးနဲ့တဲ့အစတုန်းကတရားဓမ္မသူတဲ့သင်္ကာနဲ့မသုံးပါသေးဘူးတော့ကအဲတရားဓမ္မတွေသွားပြီးသူမခံနဲ့ဒုက္ခမပေးနဲ့တဲ့ကိုကကိုကြာပေါ်တဲ့ပန်းသူသူများသုံးကြတော့ပြစ်ထားတာတွေအဲဒီလိုသင်ញိုင်းတို့ဘာလို့သွားပြစ်ထားတာတွေအဝတ်တွေခွာယူခွာယူပြီးတော့ဒါတွေထုတ်ပြီးတော့ဝဲရမှာပေါ့ဟွန်းတုံတာပုဂ္ဂိုလ်ဟုတ်ဖို့မပြောနဲ့သူကနာနာထားဖို့တော့ခက်တဲ့သူသာတချို့ကသိကြောက်တတ်တယ်ဟွန်းညွန်သားလည်းကြည့်ရတဲ့သူသာ ညွန်တာကလည်းရှိတော့ကြက်တာပဲသူကပြောအကျိုးတော့အာသူပါဆိုရင်သိကြောက်တာသူကမသာတင်ထားတဲ့ကလေးဆိုရင်တော့မအိမ်ဝင်ဘူးသူကသူကကြောက်တာဘာမှဖြစ်တာမဟုတ်သေးဘူးသူကအဲဒါဒီအတူသေးကောင်းအသေးကောင်းကြီးကိုရစ်ပါထားတဲ့အဝတ်ကြီးကိုခွာယူပြီးတော့ဒါချုပ်ပြီးတော့ဝေးရမယ်ဆိုရင်အိမ်မက်ကိုကောင်းမှမဟုတ်ပါဘူးသူကကြောက်တဲ့ပုဂ္ဂိုလ်ဖို့မှာဆိုလို့ရှိရင်အဲသောတာဝန်လေးတာအဲ့ဒါမြတ်စွာဘုရားသံသလူစင်ကအဲ့ဒီပုံနာဆိုတဲ့ကျွန်းမှာ ကျွမ်းမကိုရစ်ပတ်ပြီးပြထားတဲ့အဝိုးတဲ့အဲဒီဝိုးကိုမြတ်စွာဘုရားပန်းသူကောက်တာကိုပန်းသူကောက်တော့ပဲဒီပိုးလောက်တွေတထုံမတပီလောက်ရှိတယ်ပိုးလောက်တွေအသာလေးဖယ်ပြီးတော့ကိုယ်တို့လည်းဒုက္ခမရောက်အောင်သာလေးဖယ်ပြီးတော့မြတ်စွာဘုရားကောက်ရတယ်ဆိုတော့ဟိုသာမန်ပုဂ္ဂိုလ်လို့ဆိုရင်လည်းနည်းနည်းလွယ်ဦးမှာပါကိုယ်လောက်တွေပဲနဲ့နည်းနည်းကြူးမဆိုင်ဖဲနဲ့ဆိုရင်ဝိုးကိုဆွဲပြီးရင်းကနေခါလိုက်ရင်နည်းနည်းတော်အောင်မယ် တရားသူတို့လွယ်မဲ့မဟုတ်ဘူးဆိုတာသူတို့တကူနဲ့ဆိုတော့လွယ်ကောင်းလွယ်ပါတယ်နဲ့တကူနဲ့ပိုးတွေပါတွေတွေ့ရမှာတကူနဲ့တွေ့မှပြင်မယ်ဒီတိုင်းတက်တက်မဲ့ဒုက္ခလေးပါလေးနဲ့ထိုးချွေရင်တော်တော်နဲ့ပြီးမှမဟုတ်ဘူးသူကအဲ့ဒါတကူနဲ့တွေ့လိုက်တော့တော်တော်လွယ်တော့ပြကြည့်ပါအဲ့ဒါတွေကသာဖယ်ရှားပြီးတော့မြတ်စွာဘုရားပန်းသူကောက်တာကိုပန်းသူကောက်တော့တခါတည်းမြေကြီးများတောင်မှတုံလှုပ်ပြီးတော့ကောင်းကြီးပေးတယ်တဲ့အမနာ

ကိုကဝို့မပြောနဲ့ယောက်ျားကိုကဝို့တော့မှတည်းလူတွေကသေးပြီးဆိုရင်တော်တော်ညွန်ကြတာအခုဖရာကိုတော်မြတ်ကြီးမိမကိုပတ်ထားတဲ့ဝို့သမင်းလို့ဆိုရမှာပေါ့သူကဟိုအင်းဟိုလည်းအိန္ဒိယမှာဆိုတော့သာရီခေါ်တယ်ကွာဝို့တဲ့ကြီးခုကလာဗမာပြည်ဝို့လို့ဆိုရင်သင်္ဃချုပ်ကွာလောက်ချင်ပါတော့မယ်လို့ငရဲနေတယ်သူကပုံမှာတော့သာရီကတော့အကြီးကြီးပဲသူကတော့ကြီးကြီးပါပဲသူယောက်ျားဝို့လို့ပဲအဲဒီကြီးပဲသူကသင်္ဃချုပ်လောက်ပါတယ်သူက အဲ့ဒါတောက်ပြီးတော့ပန်းသူသင်္ကန်းရတယ်ပန်းသူသင်္ကန်းရပြီးတော့လာတော့အဲ့ဒီပန်းသူသင်္ကန်းကိုမြတ်စွာဘုရားဘယ်မှာကျော်ရပါမလဲလို့ဆိုတော့ဒါကလည်းပဲအကြောင်းပါပဲဒါလည်းပဲဟိုတင်ခုနရေသိကြီးချုပ်ဖို့ရအကြောင်းပဲသူကရေသိကြီးကိုရေသိကြီးတရားတရားဖြစ်ဖို့ရအကြောင်းဒါနဲ့ဘယ်မှာကျော်ရမလဲဆိုတော့ဘုရားမင်းကကြောက်ရည်ကမှလင်းပြီးတော့ပြီး အဲကြောက်ရည်ကဖန်ဆင်းပြီးတော့ပေးတယ်ငင်္ဂါပေါ်ကြောက်ကိုကိုရကြောက်ပြထုကိုရကိုရဖန်ဆင်းပြီးတော့ပေးတယ်ဒါတော့ကြလမ်းပေါ်ရကြောက်ချာကြီးပေါ်တယ်မင်းမင်းကျေရတဲ့ကြောက်ချာကြီးဖန်ဆင်းပြီးဒီကလာပေးတယ်နေတော့အဲ့ဒါအဲ့ဒီအခြေအနေတွေအဲ့ဒါတွေနဲ့ဆက်ချက်တင်ကိုတော့တိုင်းနဲ့ဒီဒီဒီကနဲ့မှာကလည်းကြောဟိုဒီကိုရိုက်ပြီးတော့ကြော်ပြုတ်ပြီးတော့ အဲဒီမှာသိုးရည်တော့ဘယ်လဲရတယ်လို့တော့ဒါတော့မပါဘူးသိုးတော့သိုးကောက်သိုးရတယ်မှန်တယ်ငါသိုးရအောင်ဒီတိုင်းအဝကြီးဆိုရင်အချူကြီးရှင်းတော့သုကသိုးတော့သိုးရတယ်မှန်တယ်တူတယ်ကွာဘယ်လိုသိုးတယ်လို့အဲ့ဒါတော့မပါဘူးသိုးရည်လည်းပဲတတိနည်းနဲ့သူကရမှာပေါ့လေရဖရားတော့သူကရမှာပါပဲအဲ့ဒါအဲ့ဒီသင်္ကားကြော်ပြုတ်ပြီးတကလားပန်းသူသင်္ကားရှင်မြတ်စွာဘုရားကဆောင်းထားတာပဲ အဲနောက်တည့်ကြတော့သုံးသလာပြီးတော့ပြင်ကုရုလကကပါကျသုံးသလာပြင်ဒါတိုင်းလည်းဒီနာသူကဆရာနေတဲ့နေရာသူဒါတိုင်းနေနေနေတိုင်းနေရာရောက်ဒီနာဘယ်နာပါဝင်ရှိတယ်ဘယ်နာကဘယ်လိုနေတယ်ဆိုတော့လူကုန်လုံးသိနေတာကိုဒီကနေ့လာတဲ့ခါခါလာကြတော့ခါတိုင်းမမြင်ဘူးတဲ့ကြောက်ရည်ကသတ်မှတ်ပြန့်ပြန်နေတဲ့ခါအချိုးရကြရည်ကလည်းသူကတွေးဒါလည်းထူးဆန်းတာပဲမင်းကဒီမှာရည်ကမရှိဘူးတဲ့နာမှာပြီးတော့ဒီကြောက်ဖြာကြီးတွေ အဲသင်္ကန်းသားတဲ့ကြောက်ဖြာကြီးကလည်းပဲသူသူဆန်းဆန်းကိုသတ်မှတ်ပြညာတဲ့ကလည်းဒီမင်းကလှုပ်ထားတယ်လို့အမှန်ကောင်းတဲ့ဟာကြီးတွေသွားပြီးတော့သူဆန်းတာပဲတဲ့ကလည်းအဲ့ဒါလည်းသူကမေးတယ်သင်္ဘောတော်မှာတဲ့အရင်ရင်လာလေကြဒီနားဘာမှမရှိဘူးတဲ့ခုဒီမှာရေကန်ကြီးတစ်ခုလည်းဘယ်ကရောက်လာမှမသိဘူးတဲ့ရေကန်ကြီးတစ်ခုလည်းရှိနောက်ပြီးတော့ဒီကြောက်ဖြာကြီးဒါဘယ်ကရောက်လာအာဒါငါမနေ့ကဒီပန်းသူသင်္ကန်းကရတယ်ပန်းသူသင်္ကန်းတွေမှာကြော်ဖို့ရရေကန်လို့နေတော့ တရားမင်းကရေကံရောကြီးရောဒီမှာလာဖန်ဆင်းပေးတာပဲတဲ့နောက်ပြီးတော့ကြောက်ဖြာကြီးကလှမ်းမှုရလည်းပဲကြောက်ဖြာကြီးတရားကဖန်ဆင်းပေးတာပဲဒါကြောင့်မို့ဒါတွေကြီးရမရှိသေးဘဲနဲ့ခုရှိနေတာဆိုတော့อืมသူကအာဩတကူတော့သိကြည့်တာပဲအရှင်ဘောရမတရားမင်းကတော့မဝေယဝိသလာပြီးတော့လူပြီးတာပဲဒါပေမဲ့လို့

သာသာပြီးတော့သဘုသူပြည်ပင်သာပြီးသဘုသူပြည်ပင်အကြောင်းပြုပြီးတော့သဘူဒီပါကျွန်းဆိုတာအမိရတယ်ဆိုတာကိုအဲ့ဒါအခုတော့မယ်ဒီကြည့်မယ်တော့ပြောတော့အရှင်မောတာမှာသူတို့ခြားခြားသဖြင့်မျိုးတွေရှိပါလိမ့်မယ်တူပါတယ်သူခြားခြားသဖြင့်မျိုးတွေဟိုသက္ကရာတွေဘာတွေမှာရေးထားတဲ့ရေပင်ကြီးရတာနာကြီးပါတယ်အဲ့ဒီဥစ္စာကဒီတိုင်းဟုတ်ချင်လဲဟုတ်မှာပေါ့လေမဟုတ်ချင်လဲပဲသိချင်သဖြင့်ပင်ရှိမှာပါပဲသူအမျိုးအသက်အနွယ်တွေ အဲတကြီးပင်တွေပေါ်တဲ့ကျွန်းဖြစ်တဲ့အတွက်အိန္ဒိယကိုသူကသကုသကုဒူဒီပလို့ခေါ်တာပေါ့အဲဒီမှာတကြီးတကြီးပင်သွားတကြီးပြီးသွားပြီးတော့မြတ်စွာဘုရားတကိုးနဲ့သွားပြန်လာတော့ခဏပေါ်လေးတရားတော့စိတ်တော့မြန်လာဘူးစိတ်ကညှို့လိုက်လို့ရှိရင်သူကပြုတ်ကနေရောက်သွားတာပြီးတော့ပြန်လာလဲပြုတ်ကနေရောက်တာကိုဒီတလားနလားလောက်အတွင်းနေဟိုမှာအသွားပြန်ကပြီးနေတာဘူးသူကအဲ

သင်္ဘောဓမ္မတော့နတ်ပါလက်တာတွေပဲနဲ့တော့ကြောက်လာပါအရင်ရောက်နေပါငါငါသင်သွားပြီးတဲ့တော့ငါဟောဇူရီပါကျွန်းအထိတ်မှဖြစ်တဲ့သဘုတပြေပင်နဲ့ငါသွားခဲ့တယ်။နောက်ဒီတပြေကြီးတောင်မှယူလာတယ်တဲ့သင်စားကျင်စားရအောင်လို့ဆိုပြီးတော့တပြေကြီးကပြရ။အဲဒီနေရာမှာစဉ်းစားကြတော့ရှိပါတယ်။ ဗရာတရားမရှိတဲ့ပုဂ္ဂိုလ်တွေကတ်ပြရတယ်ရှိတယ်ဘုန်းကြီးကစဉ်းစားတာဘုက္ခရာတရားဟောမှာတော့အပိတ်ဖွင့်နေထည့်ရတယ်သူမထည့်ရင်နောက်ကသောတကအတဲတက်တယ်သူကဒီတော့စဉ်းစားတယ်သူကဟာသဘုတတိပြင်ဖျားသွားတာဘယ်ဟာတက်တည်ရှိတော့မင်းမှာဘူးသူကဟုတ်လားဘသူသိတော့သဘုတတိပြင်ဒါကထောက်ထားရမယ်အဟုတ်လားမဟုတ်လားမသိဘူးဒီဥစ္စာယုတ်တိမရှိဘူးဆိုပြီးပြောပဲမဲ့တော့ဘုံညာမြင်တယ်ဒီဥစ္စာဒါတော့ယုတ်တိကရှိပါတယ် ဒီကသဗ္ဗရသေကြီးကလည်းပဲအလုံးချကြီးမဟုတ်ပါဘူးသူသာဟောလို့ဆိုတပြေကြီးထူးထူးမှာပေါ်သွားတပြေကြီးဒီသူ့တော်တယ်ရှိတဲ့ရိုးရိုးတပြေပင်ကပြီးတဲ့အပြီးတွေတွေ့တွေ့နေကြအပြီးတွေနဲ့ဟိုကတပြေတပုတပြေပင်ကအပြီးနဲ့ကွာနေမှာပေါ်အလုံးနဲ့အများကြီးကွာနေနေမယ်ယုံတော့ယုတ်တိရှိတော့ရှိမှာပါမရှိဘဲနဲ့ယုံမမဟုတ်ဘူးသူသာဒီလိုဆိုရင်တော့တွေ့ရတဲ့တပြေပင်ကတပြေပြီးယူလာရတော့လွယ်လွယ်ပေါ်သူသာပြောဖို့ရ ဒါတော့ကိုဘုရားတပည့်ကြီးကသူကထူပါလိမ့်မယ်တော့ကြီးနေပါလိမ့်မယ်သူကအဲတပည့်တပည့်ကြီးကဥမာလက်မတစ်စစာလောက်ရှိတယ်ဆိုလို့ရှိရင်သူတပည့်ကြီးကလက်ပြီးသုံးတော့ဘောလောက်ရှိနေတာဂျုံရတော့မှာပေါ်သူကသူတပည့်တွေကဒီလိုနေမှာပါအခုညရစဉ်းစားတာသူကယုံလောက်လို့ယုံတာနေမှာပဲဒီကျေသေးကြီးအညမဟုတ်ဘူးလို့သူဆရာကြီးပဲကွာအဲဒါအာရှင်ဂေါရမတဲ့ရှင်ဂေါရမလည်းပဲထိုက်တံပါတယ်သူတော့မသားပါဘူးဆိုပြီးတော့လူရင်းတော့သူ့ ယ်ပဲဗလာတရားပြည့်ုံတော့ဘာပဲပြစားဖို့ရတယ်မဟုတ်ပါဘူးအဲဒီတပြေပင်နောက်ပြည့်ကြတော့တပြေပင်နဲ့မဟုတ်အဲဒီတပြေပင်တပြေပင်နာကရှိတဲ့အဲဇီးယူပင်သွားပြီးဇီးယူသည်ခူလာတဲ့ဖန်ကားပင်သွားပြီးဖန်ကားသည်ခူလာတဲ့တရက်ပင်သွားပြီးတရက်သည်ခူလာတဲ့ဒါတွေလည်းပဲအခုကာလလူတွေကအမှတ်တမဲ့ဆိုရင်တော့ကတ်ပြရတယ်ခုနကလိုပဲဟာတရက်သည်နေရာကပေါ်လာတဲ့တရက်တရက်သည်ကောက်လာမှမသိဘူးဟုတ်လားဇီးယူသည်ကမရှိတာပဲဇီးယူသည်ပင်ကမှမသိဘူး နောက်ဖန်ခါသီးကလည်းပဲဒီအနိဗသူနေတဲ့တရားနေတဲ့နိဗ္ဗာန်ဖန်ခါမင်္ဂကောက်လာလဲရမှာပဲလို့သူကမေရသောရဏဆရာကြီးပါတယ်ဒါပေမဲ့လို့ဘုကားတော်ကြီးယုံကြည်လောက်အောင်ဆိုတော့သူဒီတရသီးတွေကလည်းထူးခြားတဲ့တရသီးတွေရှိရမှာပေါ့ရိုးတရသီးဆိုလို့ရှိရင်ဘာယုံမလဲဒီဝိသီဆိုရင်လည်းထူးခြားခြားပြရမှာပေါ့ဒီဝိသီဆိုတာလည်း သူဟာကြီးငယ်တွေရှိပါတယ်သူချရရတွေရှိပါတယ်ဒီအောက်ရတွေမှာဆိုသူဒီကဒီသေးသေးသေးရှိပါတယ်တက်သစ္စာတော့မှကြီးငယ်မှကြီးတာအထက်စီမှာဆိုသူဒီတော်တော်ကြီးကြီးတွေရှိပါတယ်တော်တော်ကိုကြီးပါတယ်သူကတော်တော်ကိုကြီးတယ်သူလက်တဆုပ်အတွန်းလောက်လက်တဆုပ်အတွန်းကြီးနေတော့ဒီဒီကြီးတွေကိုရှိပါတယ်အဲဒါတော့ဒီသုဘုဒ္ဓရေနာကဒီမွန်တာတော်က သေရသီးတို့ဇီးဘူးသီးတို့ဖန်ကားသီးတို့ဆိုတာတွေကသူတို့ခြားခြားကြီးတွေကြီးနေပါလိမ့်မယ်ဒါကြောင့်မို့သက္ကသဘကြီးရတယ်ယုံကြည်တာအဲဒီတော့အဲရှင်ဘောရမအသိတကူကြီးတာပဲတဲ့နောက်မှလည်းလာသေးတယ်ဇီကနေပြီးတော့ရှင်ဘောရမကသူသဘုသူရေပင်နဲ့သွားလိုက်သေးတယ်ဒီပင်ကြီးကအဲသေရပင်တို့ဇီးယူပင်တို့ဖန်ကားပင်တို့အဲဒီကလည်းသွားပြီးတော့ပြန်လာသေးတယ်သူအရင်လည်းရောက်နေသေးတယ် စိတ်တကူကြည့်တာပဲဆိုပြီးတော့အာဟောပြီးတော့သူ့လိုရဟနာမဟုတ်သေးတာတမယ်ပဲလိုတော့တယ်ဒီလိုပဲသူကအောင်မယ်နောက်တနေ့တော့တခါလဲမြတ်စွာဘုရားသွန်သွန်သားလာပြင်တဲ့ခါကာလမှာသူ့ကိုတွတ်လိုက်ပြီးတော့ဘုရားကတာဝရိနာသွားပြီးတော့ပါရိသတ်တကခေါ်တဲ့ပင်လယ်ကပိပံပင်လယ်ကပိပံပါရိသတ်တကခေါ်တဲ့ပင်လယ်ကပိပံအဲဒီ ပါရိသတ်ကခေါ်တဲ့ပန်းအဲ့ဒီပန်းကိုမြတ်စွာဘုရားယူလာတယ်ဒီနေရာမှာလည်းသောရမဆရာရှိတယ်ဒီနေရာမှာတော့အခုကာလမှာမြင့်မို့တောင်းတို့ကာရိနာတို့ဆိုတာရှားလို့မရပဲပဲသောရမဆရာရှိလာတယ်ဒီမှာတော့ဒီနေ့တော်တော်ကြီးအော်ဒီနေ့တော်ကြီးရတယ်တော်တော်ကြာပြီတစ်နှစ်လောက်ရှိပြီတင်တယ်သူတယောက်ကဘုန်းကြီးစာရေးပြီဘယ်နဲ့ရေးပြီတော့ဆိုတော့ဘယ်မှာမှလည်းမသိဘူးသိလည်းမပါဘူးသူစားတော့ အမှားလည်းဟုတ်ကုန်မရပါဘူးဘာမှမသိဘူးသူကအဲကြီးပြီးတယ်သူကသူကဘယ်နဲ့ကြီးတော့ဆိုတော့အခုအဲမြင်းမိုးတောင်လည်းရှားလို့မတွေ့ဘူးတဲ့သူကပြောတယ်မြင်းမိုးတောင်လည်းရှားလို့မတွေ့မြင်းမိုးတောင်ပဲရှိတော့တာဝရိမဏကြီးကမြင်းမိုးတောင်သိရှိတယ်လို့သူကသာဆိုတာကိုတာဝရိမဏကြီးလည်းမရှိဘူးတဲ့တာဝရိမဏကြီးမရှိလို့ရှိရင်တာဝရိသာမှာမြတ်စွာဘုရားအဘိဓမ္မာတရားဟောတယ်ဆိုရတဲ့ဒါလည်းမဟုတ်တော့ဘူးတဲ့သူကအဲဒီလိုပဲသူကစာရေးပြီးတော့တကယ် သူ့တကားတွေသူ့တတိတွေဟောနေတဲ့ပုံပါပဲသူကမင်းတို့ငါပြောတာကိုမယုံကြဘူးလားယုံရမယ်ဘာကြတဲ့သူတွေဗမာတော့ဟုတ်ဘူးတော့မရဘူးဘယ်လိုလူမှမသိပါဘူးသူကလိတ်လည်းမပါဘူးသူကပြန်ဖို့ရတယ်စာပြဖို့ရတယ်မဖြစ်ဘူးလိတ်ပါရင်တော့ဘုန်းကြီးကပြောင်းမှာပါပဲသူကလိတ်ကလည်းမပါတော့သူလည်းပြောင်းဖို့ရတယ်ဖြစ်တယ်ကွာကြတာကိုသူကမောင်ထဲကနေပြီးတော့ဟိုလက်ပြီးထိုးတာတော့ပြည့်နေသူကမောင်ထဲကနေထိုးတော့ထက်တာပါသူကအဲသင်္နေကြကြပြည့်ထွက်ပြီးတော့လာရင်လည်းတော်တာ အဲ့ဒါခေါ်ကြတယ်မောင်လေးကနေဖြစ်ပြီးတတိထုတ်တာခက်တယ်သုသာအဲ့တော့ဒါရင်နာပြည့်စုတာနာကြည့်ပဲအခုလူတွေသွားလို့ပဲတွေ့နေမှာတော့ဟုတ်လားမြင်းမို့တောင်ဆိုတာကလည်းပဲနတ်တင်နေရာတောင်ဆိုတော့ယူရိုတောင်တော့ပဲဟုတ်မလဲဒီလိုယူရမှာဟုတ်သလားဒီလိုယူမှပြင်မှာယူရိုတောင်မဟုတ်ဘူးကနတ်တွေရဲ့နေဖို့ရ

ရှိပါတယ်သူကဆရာတွေရှိတယ်အဲဒီတော့သာဝရဏနာပြေဆိုတာလဲနတ်တင်နေရပဲနတ်တင်နေရတောင်ဆိုတော့ဒီလိုပဂရိရိုးရိုးတောင်ကြီးပဲဟုတ်မလဲသူကနတ်တင်မှာကသူတောင်ဝင်နေရခြင်းသိရမှာကိုပဂရိလူတွေမြင်နိုင်တဲ့ဟာတော့မဟုတ်ဘူးသူကတောင်တစ်မျိုးနေမှာပဲသူကအဲဒီလိုပြရမှာပေါ့အဲဒါနတ်တင်နေရဆိုတော့ကိုတနည်းနည်းနဲ့ ဘယ်လိုနည်းနဲ့ပဲဖြစ်ဖြစ်တနည်းနည်းနဲ့တော့သူသိရမှာရူကာရအခုကာလမှာအများကယုံကြည်ယူစနေတဲ့ကဘာလုံးကြီးနေနဲ့ပဲသူကျဘယ်လိုပဲနေတနည်းနည်းနဲ့သူရှိရမှာပဲတတ်တဲ့နေရာကတော့ဘယ်လိုနေရာဖြစ်တဲ့တနေရာကတော့သူရှိရမှာပဲသို့တော့အများယူစတဲ့အတိုင်းပုံစံကတော့ဟုတ်ချင်မှဟုတ်မှာပေါ့လေဒါကတော့ အများကြီးကဒီအာဒီပင်တွေကနေပြီးတော့အဲတောင်စင်ခွန်တတို့ဘာလို့ညာတို့စသည်အဲဒီလိုဆိုထားတာတွေစားရဲပါတယ်ရှိပါတယ်သူစားတွေကအဲ့ဒီတိုင်းတော့ဟုတ်ချင်မှာဟုတ်မယ်သူစနဲ့ဒီနေရာနေရာချင်းမြို့တော်ကတော့သူရှိတော့ရှိမှာဒါရဏတိဆိုရှိရမှာပဲလို့ဆိုတာရှိရင်တော့တွေ့ရဖို့ဆိုဒီလိုလည်းမတွေ့နိုင်ဘူးသူကနတ်တိနေရာဆိုတာနတ်တိမှမြင်မှာသာလူမြင်မဲ့တောင်ကုန်သူတို့လူမြင်တဲ့အဲမြေကြီးတွေနဲ့

ယူပြီးတော့လာတယ်တဲ့အဲ့ဒါကိုပြရတယ်တဲ့ငါဟာသာဝနာတည်သွားပြီးတော့ဒီပါရိသတ်ကဆိုတဲ့ဘိနကတိပန်းကသင်ကြည့်ဘုရားယူလာတယ်အသုံးချရင်လည်းကြားဖို့ဆိုတော့အဲ့ဒါကိုသူပြရတော့ဒါလည်းမယုံကြည်စရာမရှိဘူးဒါကလည်းလူပြင်မှာဒီပန်းမျိုးမရှိဘူးကအမှန်ထူးဆန်းနေတယ်လို့အမှန်ထူးမဲ့ဘာနဲ့သိမဲ့သားကတော့အဲ့ဒီတော့

ုန်းကြီးကဒီမြတ်စွာဘုရားနီးကတော့ကိုစိတ်တွေခြေတိုင်းခြေတိုင်းလိုက်ပြီးရှုမှတ်ပြီးပဲရတာကိုလောဘဖြစ်မှဒေါသဖြစ်မှအဲဝိတ္တတွေဖြစ်မှဆိုတော့ဒါအာတမာရိညာအာမကောင်းသေးလို့ရှိရင်မနိုင်ဘူးသူ့ဥစ္စာကတော့ရေထဲဆင်းလိုက်ကြတဲ့ကသူကတော့တခါလဲအေးသွားမှကိုတောက်သွားမှတခါလဲဒါပေမဲ့အေးတဲ့ချီကြီးသွားဆင်းလိုက်လို့ရှိရင်တော့ကိရိတာစိတ်တော့ဖြစ်ကြတော့အဲဒီဇာကစိတ်ပေါ်လေဒီပြင်ဒေါသကတော့ဖြစ်မှာပါအဲအေးကိုတိမခံနေတဲ့စိတ်တွေပါဒါတွေကတော့ဖြစ်မှာ

တယောက်မိတဖို့မိတဖို့ပေါ့လေဒီသင်900အတွက်မိဖို့900ဘုရားကဆံခြင်းမိဖို့900ဘုရားကဆံခြင်းပြီးတော့ပေးတာဒီကိုလေမိဖို့လေးတွေပေါ့သူကမိတုံဝေးသူတို့တခါလေအေးနဲ့ကုန်းပေါ်တက်လာတဲ့ခါကျတော့သူတို့ကသူတို့ခါတိုင်းခါတိုင်းနဲ့မိတုံနေကြပါပဲဒီမှာဘုရားကဖန်ဆင်းပေးထားတဲ့မိဖို့လေးတွေစဉ်းစားတွေ့ရတော့သူတို့တခါလေအာရဝန်သားနဲ့မိတုံပြီးတော့စဉ်းစားကြတယ်ရှိဒီမိဖို့တွေဘယ်သူမှလုပ်ပေးတာဟုတ်မှာမဟုတ်ဘူးဒီဟာကြီး ရှင်ဂေါရမရဲ့တကူနေမှာပဲလူပါသင်းတာနေမှာอืมသိတကူကြည့်တာပဲနော်မိဘတွေ900တောင်တကယ်တည်းမှာပဲလွယ်တကူပါသင်းလို့ဖြစ်တယ်ငါလိုယဟန္တာမဖြစ်တတ်တယ်မဲ့ပဲလို့တော့တယ်သူကဒီလိုနောက်သင်နေခွဲလို့မရလို့နောက်ပြီးတော့အဲသင်နေခွဲရတော့မြတ်စွာဘုရားကြီးသွားပြီးတော့ကြောက်တော့ဘုရားအာကွဲစီရင်သလားဆိုရင်ကွဲစီရင်တယ်ဆိုတော့ကွဲစီလို့ဆိုတာလည်းတခါသင်ရအကုန်လုံးကွဲကုန်တာကိုအလိုလိုပေါက်တင်တယ်တော့မပေါက်ရဘူးသူတို့အစကပေါက်လို့မရဘူးမောနေတော့မှ ဘုရားကမင်းကဟိုသိပြတာကိုသူပေါက်မရအောင်တမင်ကအဓိကလောက်ထားတယ်သင်နေတခါတည်းပေါက်ကြတယ်ခွဲလို့မရဘူးလေသူကဘယ်လိုတော့ခွဲလို့မရမောနေဟေးမဖြစ်ဘူးကသင်္ဂေါရမနေမှာပဲကဒီဟာကြီးတက်နေမှာဆိုတော့လုံးလုံးပြုတ်သွားကြောက်မှဖြစ်ပါဆိုတော့ဘုရားရဲ့သွားကြောက်တယ်ဘုရားကွဲစီဆိုတော့သွားတာသင်နေကအလိုလိုကွဲတော့မခွဲရဘူးနောက်ပြီးတော့အဲ့ဒီသင်နေတခါမိကျို့ပြန်တော့မိကမတောက်ပြန်အဲမိကျို့ပြီးတော့အချိန်တလုံးမိငိမ့်ပြန်တော့လည်းမငိမ့်ပြန်ဘူးအဲ့ဒါတွေကို ရားတကူနဲ့မိမညီပဲနေမငိမ့်ပဲနေအဲ့ဒါတွေလည်းမြတ်စွာဘုရားသွားကြတယ်ဘုရားကမိမိတွေဆိုတခါတည်းအကုန်လုံးဘာမှမိမမှုရပဲနဲ့မိရညီငိမ့်တွေဆိုတဲ့လူလိုငိမ့်တော့တာတွေဒါတွေကိုတွေ့ရတာကိုအဲ့ဒါတွေတွေ့ရတော့အမှန်တရားတကူကြည့်ပါပြီလေငါတို့လိုညာနာမှုသေးတာတမယ်ပဲလို့သူကဘယ်လိုအောင်းမေးနောက်ဆုံးအခုက တကူတွေတော်များသွားပါပြီဆရာပြရတယ်လည်းမပြောပါနဲ့တော့လုံးသားဒါဒါလည်းသူတို့သိပြီးတော့ဝယ်မပြူသေးဘူးနောက်ဆုံးကြတော့တခါမိုးကြီးကြီးချာကြီးကျယ်ကြွားတယ်ဆိုတော့မိုးကြီးကြီးကျယ်ကြတော့ကိုရေတွေကတကတောင်ပေါ်ကနေပြီးတော့ရေတွေကလှိမ့်ဆင်းတော့ကိုနေနေရချင်းရတွေမှာရေတွေတခါတော့ဒလဟောဆင်းလာမြတ်စွာဘုရားနေတဲ့နေရာကလည်းကြိုက်ကြနေတဲ့နေရာရေလမ်းပြစ်ရေလမ်းပြစ်ပြီးတော့နေတော့ ဘုရားဝေလကသဘာကြီးကသူတကြီးတယ်နဲ့ဟေးမိုးတွေကသိပ်ရွာတာကရေတွေကလည်းသိပ်ပြီးတော့စီးတယ်သူညာကြီးကောတော်မနေတဲ့နေရာကလည်းပဲချိန်နေညာကြီးကောတော်မရေတွေရေတွေမျိုးပုံတော့မှာပဲကွာဘာကြောင့်လဲဆိုတော့ပြီးတော့ဆယ်ကြောင်နေမဖြစ်ဘူးကဲဆယ်ကြီးပေါ်နေသူကကဲဆယ်ကြီးလေးတွေနဲ့သွားကြတာဟုတ်သူလေးတွေနဲ့တခါလဲသွားကြတယ်လေးလေးတွေနဲ့သွားတော့ရသဗျာကဟွန်းသောသောကတွေကပါပဲ ရေတွေကိုတကိုးနဲ့တားတာပတ်ဝန်းကျင်ဘုရားပတ်ဝန်းကျင်မှာတခါတဲ့ဒီပေလင်း90လောက်100လောက်ရှိမှာပေါ့လေအဲဒါဘုရားပတ်ဝန်းကျင်မှာတခါတဲ့ရေတွေကိုပေးဝသင်းနိုင်ရန်ဥဒ္ဒရာလည်းပါငါကာထားတယ်လို့ပဲအဲ့ဒီအတွင်းကိုရေမရောက်ဘူးထိုင်တော့ထိုင်နေတာပဲဘုရားနေတဲ့နေရာကတော့ကြိုက်ကြီးပဲသူကရေတွေကမနှဲဘူးဘေးကဒုတိယလောက်ဒုတိယကျော်လောက်ရှိပါလိမ့်မယ်ရေတွေဘုရားကဒီမှာအလဲကောက်မှသူဈဉ္ညာကြွတယ် ဖုန်တွေတစ်ထောင်းထောင်းထတယ်ဆိုတော့ကသူများကြွတယ်မိုးရွာသူများမိုးရွာလို့တည်းရေတွေကစီးတွေကရေတွေတခါတည်းဒလောစီးဆင်းနေတာဘုရားပူထောင်းနဲ့သူများကြွတယ်သူတို့နေတွေနဲ့လာတော့အဲဒီဥရဝေလကသဘာကြီးကအင်းရုပ်သာရှင်ဂေါရမပဲလားဆိုတော့အဲမြတ်စွာဘုရားဟေးဟုတ်တယ်ကွာငါအဖွဲ့ရှင်ဂေါရမပါပဲဟုတ်ပါတယ်ဆိုပြီးတော့ဒါလည်းဘုရားတကူနဲ့သူ ကြွပြီးတော့သူတို့နေ့ပေါ်လိုက်သွားတာသူတို့အာဩတယ်ဒီကြီးကမေဒီကောမေဒီကောခောမဟာနုဘာဝောမေဒီကောခောမဟာသမနောမဟာနုဘာဝောယတ္တိနာမဥရကံပိနဘဝဟိတတိနတွေဝသာခောယထာဟံနတွေဝသာခောအရဟယထာဟံ မဟာသမဏောယာညီစင်ကောရမသည်မဟိတိကောကြီးမာသောတကောတကောရှိတော်မူပါပေ၏မဟာနုဘာဝကြီးမာသောအနုဘောရှိတော်မူပါပေ၏ယတရာယနာမအကျဉ်သောတကောအနုဘောရှိခြင်းဤဟူသောအကြောင်းကြောင့်ပုရကံပိရေရီတော်သည် တန်တို့ရှင်ဂေါရမကိုနဘဝဟိတတိမမျောနိုင်မဲရှိတော်မူ၏အသက်ရှိတဲ့ပုဂ္ဂိုလ်မပြောနဲ့တဲ့မိုးရည်တွေတလောစီးစင်လာတဲ့ခြေတောင်မှရှင်ဂေါရမကိုတိုက်ပြီးတော့မပြောနိုင်ဘူးတဲ့သူသူနေတဲ့နေရာတကအာဝဇ္ဇသိကောင်းတာပေါ့သူအာဝဇ္ဇသိကောင်းတာဘာမှလည်းမိုးလည်းမရှိဘူးအကာလည်းမရှိဘူးရေတွေကဘေးကတကာလည်းဟိုနာရံများနဲ့ကာထားတယ်လို့ပဲ ရေတွေကကြောက်ကြီးပြင်းရိုက်ကြီးတဲ့ဆရာအင်းကကြောက်ဒီထဲမှာပုံတွေတစ်ဆောင်လုံးကထားနေတယ်သူကရေ6ရေ6ဒါဆိုတော့အာဝါကြသိကောင်းတာပါသူကအဲဒါရေတော်မှအသက်မရှိတဲ့ရေတော်မှဖရာဘာမှမလုပ်နိုင်ဘူးလေရှင်ကောရမတော့ဘာမှမလုပ်နိုင်တကူတော့သိကြည့်တာစတော့တော်လီအဟံယထာငါကဲ့သို့နတ်တွေဝနတ်တွေဝအရဟယန္တာကမဟုတ်ကြသည် ငါလိုညာနာမှုပြီးတာပဲလို့တော့တယ်သူကဒီလိုအောင်းမိတော့အောင်းမိတော့ရသပြားကဆင်ဆင်ကျင်လိုက်တယ်อืมဂုရုဝေလာကာသဘာကြီးကကြာနေသူရောက်လာတဲ့ကရှင်ဂေါရမတကိုးတော်ကြီးပဲငါလိုညာနာမှုပြီးဘူးဒီလိုကြီးသူလုံနေတော့ပဲကြာပြီသူတော့ဒီလိုကြီးဆေးဖြောက်ပြီးတကိုးပြနေသူဒီလိုနေတော့မှာပဲဆိုတော့သူ့မှာအင်းလေးလက်ကျင်ကျက်ပြီဒီချိန်တော့ပြင်ပုံဝင်လင်းလင်းပြောဝဲအချိန်ကြပြီသမက်သာဗျာ

သူ့စိတ်ထဲလည်းဘာမှမဟုတ်သေးဘူးဖြစ်သွားသလားအဲ့ဒါလိုပဲခုမြတ်စွာဘုရားမင်းဟာအရဟတမေရောက်တဲ့ပုဂ္ဂိုလ်မဟုတ်ဘူးယန္တာလည်းမဖြစ်သေးဘူးယန္တာဖြစ်ဖို့ရမယ်အကျင့်ကိုမရှိသေးဘူးမင်းကဘာမှမဟုတ်သေးဘူးသူ့ပါတဲ့ဟိုဆရာကြီးပြောတယ်သူလည်းသူပြောလည်းပြောရမှာပဲသူကဘာမှမဟုတ်သေးပဲလေသူကအဲ့ဒီတော့ပြောတော့ဒီတော့မှသူ ဒါလည်းသံဃာရထိတ်လာတော့အေးဟုတ်သားတယ်ငေါ့သားတယ်ဘာမှမဟုတ်ဘူးငါအလကားသင်ကြီးနေတာဘာမှမဟုတ်ဘူးဆိုပြီးတော့ဒါကြတဲ့ဘုရားရှိတော်ကိုဖက်ပြီးတော့ဦးနဲ့တိုက်ပြီးတော့သူတော့တယ်တတိတော့အဲကျွန်တော်မှားပါပြီတဲ့အပြစ်တွေအဲသိခနာမူပါတဲ့ကျွလုံမိတဲ့ပြစ်တွေထင်မိတာတွေငါလိုရဟနာမဟုတ်သေးငါလိုရဟနာမဟုတ်သေးဘူးနဲ့ဒီစိတ်ပြင်းပါမိတာတွေသိခနာမူပါဆိုပြီးဒါကြတော့သူကတောင်းပါတယ်သူက အသင်္ဘာကတော့သရော့ပြီးတော့ပါအဲမြတ်စွာဘုရားကမှာရှင်သာမဏေလည်းပြုလိုပါတယ်ရဟန်းလည်းရဟန်းလည်းပြုလိုပါတယ်တပည့်ရှင်နဲ့ရှင်ရဟန်းပြုပေးပါလို့ဒီလိုကြောက်တော့မှာမြတ်စွာဘုရားဘုရုဝေလာကပါတဲ့သင်ဟာသင်မှာတတိပရိသတ်900နဲ့ဂိုင်းဆရာကြီးတဲ့သာမန်ပုဂ္ဂိုလ်မဟုတ်ဘူးတဲ့ သင်တယောက်တည်းအနေနဲ့သင်္ကန်းဝို့လို့ရာပြုလို့ဖြစ်သေးဘူးတဲ့သင်တတိတွေပန်ကြအောင်မှဖြစ်မယ်သင်တတိတွေကသဘောတူသလားမတူသလားမသိဘူးပေါ့ပြရတဲ့ဒီသားပေါ့လေအကုန်လုံးသဘောတူမှာတော့ဒီသားပေါ့သူအကုန်လုံးအကုန်လုံးပြရမှာမဟုတ်ဘူးအဲဒါပန်ကြအောင်ဆိုတော့ကောင်းပါပြီဆိုပြီးတော့တတိတွေသွားပြီးတော့ပြောတယ်တတိတော့ငါတော့ပြင်ညာကြီးကောတော့မှကြီးညိုပြီညာကြီးကောတော့မှသဘောကျတယ်ငါတို့ ကျင့်သုံးနေထိုင်ပြီးတော့လာတယ်ကြာပြီဘာမှဒီအာကိုရအောင်တရားမတွေ့ဘူး။ဉာဏ်ကြီးဘောရမအတကူလည်းကြီးတယ်ဆက်ဆက်ရရတွေတကြီးကြတယ်အများကြီးရှိတယ်။ဒါတော့ဉာဏ်ကြီးဘောရမသာမန်ကဉာဏ်သင်ဟာပြုတော့မယ်မင်းတို့ဘယ်လိုသဘောကျမင်းတို့သဘောကျတယ်လို့ပဲမင်းတို့လည်းပြည်ချင်းပြုပြုချင်းလည်းနေသွားကြတယ်သွားငါတော့ခွင့်ပြုကြပြီတော့ဆိုတော့တကြီးတွေကပြန်ပြီးတော့ပြောကြတယ်ဆရာကြီးတဲ့ ကျွန်တော်တို့ကတော့သဘောကျတယ်ဆရာလာပြီတဲ့ဆရာကြီးငဲ့တော့ဆရာကြီးငဲ့တော့ကျွန်တော်တို့ကရဟန်းပြုကျင်တော့ကြားကိုကြားလာပြီဆရာကြီးအာနာပါနဲ့မပြောမပြောရပဲနဲ့နေနေတာဆရာကြီးရဟန်းပြုကျွန်တော်တို့လည်းပြုမှာပေါ့လေအကုန်လုံးပြုကြမှာပေါ့ဆိုပြီးတော့သင်ပါတခါလေမြတ်စွာဘုရားဓမ္မအကုန်လုံးလာပြီးတော့ကြောက်ကြတာကိုကြောက်ကြတော့သူကပါမီရှိပါတယ်ပါမီရှိပြီးသားပုဂ္ဂိုလ်တွေကမြတ်စွာဘုရားအေဒီကုခေါ်ပြီးတော့ရဟန်းပြုပြီအေဒီကုခေါ်ပြီးတော့ရဟန်းပြုပြီးတော့ပြေးလိုက်တော့ ယသိအသောဆောင်ပြိခိယာတွေတို့အကုန်လုံးသုတ်ပြလိုက်ရတာကိုယသိအသောဆောင်တယ်ကြောက်ချာတို့ဘာလို့မှာမို့လဲလို့ကြောက်ချာတို့သဘောကောက်လို့အဲအဲဆိုင်တို့ဘာတို့ဒီယသိအသောဆောင်တယ်အဲမိမိမိပူဇော်တဲ့ကရိယာတို့အဲ့ဒါတွေအကုန်လုံးစွန့်ပြီးတော့မြေထဲကိုပြောယသိဟိုဟိုအသားတွေလည်းပါမှာပါပဲအဲတော့ဆိုတော့မျောလိုက်တော့ဒါတွေကရေတွေကမျောပြီးတော့သွားတော့ အဲသူတို့အောက်အောက်ပိုင်းကနရီကသဘာဆိုသူညီလာနေတဲ့နေရာရောက်တော့တာပေါ့ရသေးပိခါရီရေထဲမျောလာတာနရီကသဘာအစုကနေပြီးတော့တွေ့တွေ့တော့ဟာတို့အကိုကြီးဥရဝေလာကသဘာရေသေးကြီးရဲ့အသုံးဆောင်နေပဲတဲ့အဲ့ဒီရေသေးတွေအသုံးဆောင်နေရေထဲမျောလာတယ်အနည်းဘူးတဲ့ပစ္စည်းတွေ ဒုံတခါဒုံတရားတော့ဖြစ်ပြီဘေးဥပါဖြစ်သလားဘာလားမသိဘူးလေသူသွားဦးမှာပဲဆိုပြီးလိုက်တယ်အဲလာကြတော့အဲ့ဒီမှာတွေ့တော့ဟိုမှာရဟန်းပြင်တော့ဟိုရဟန်းပြင်တော့ဘယ်နဲ့တော့ကိုကြီးဘယ်နဲ့တော့ဟာတို့ငါဒီကရှင်ဘောရမရဟန်းကြီးကြီးယူသားနဲ့ငါရှင်ဘောရမရဟန်းကြီးတာကိုတတိခံပြီးတော့ရဟန်းပြုထားတယ်အာကောင်းသလားကောင်းတယ်ဒါပေမဲ့ကျွန်တော်တို့လည်းပဲအတူတူပဲရဟန်းပြုမှဖြစ်မှာပဲဆိုပြီးတော့သူတို့ကလည်းပဲအကုန်လုံးဝင်ရဟန်းပြုကြတာကို ။ဉာဏ်ပြကြတာကြီးရတယ်300ဉာဏ်ပြကြ။အေးဒီကိုပြရဉာဏ်ပြ။အဲ့ဒါတွေတည်းကြီးတဲ့ညောလိုက်။ဒီထဲကညောပြီးတော့သာသနာ့။ဒီဟာသီတာမှနေတဲ့ဒီဟာကားတော့ကအငယ်ဆုံးကိုအဲ့ဒီကရသေးနေတာသူတို့ကတွေးကြကြတွေးတော့လည်းပဲဒီရသေးပြိခါတွေတွေ့တော့သူတို့လိုက်လာကြအကျိုးကြောင့်နေပြီးတော့အကျိုးကြောင့်နေကုန်ပြီသူတို့လည်းပဲမြတ်စွာဘုရားတော်မှာမြင်ရပြီကြမြတ်စွာဘုရားအေးဒိတ်ပေါ်ပြီးတော့ညာပြုပြီညာနေကြခြင်းတော့လွယ်လွယ်ပဲတော့တစ်ထောင်ရပါ ဘုရားကြီးအဲ့ဒီမှာနှစ်လလောက်ဒုက္ခခံပြီးတော့သာသနာပြုရတာလို့ရဟန်းတော်တပည့်တော်2000ရပါတယ်2000ရအဲဒီလို2000ရပါတော့မှအဲဒီကတပည့်ရဟန်းတော်ပြီးရဟန်းတွေကအဲ့ဒီကိုရဟန်းသာပြုတာသူတို့ဘာတရားမှမရသေးပါဘူးသရာတရားသက်သက်ပဲရှိပါသေးတယ်အဲဒီကနေပြီးတော့မြတ်စွာဘုရားကြွလာ ကေယာတိတကိုရောက်ကေယာတိတဆိုတာကိုအဲဒီဗုဒ္ဓကေယာအဲကေယာဆိုတဲ့မြို့အထွက်နားမှာရှိပါတယ်တောင်လေးအဲဒီကေယာတိတတောင်အဲဒီမှာကြွတယ်ခုနှစ်မိုင်လောက်ရှိမယ်လို့ပါတယ်ဘုရားပုံတော်တဲ့နေရာခုနှစ်မိုင်လောက်ရှိမယ်အဲဒီမှာရောက်ကေယာတိတရောက်တဲ့ခါကျတော့ကြောက်ကြကြီးတကူရဟန်းတစ်ထောင်တင်းနေတယ်

အာရိဒတုတ်ဆိုတာဘာလို့ဆိုရင်ဖြင့်မိရေရဲတောက်လောင်နေတယ်ဆိုတဲ့အကြောင်းကိုဟောကြားတဲ့သုတ်ပါသုတ်ကအဲ့တော့ဒီရသေးတွေနဲ့ဘယ်တရားဟောရင်တော်မလဲလို့မြတ်စွာဘုရားဆင်ញင်လိုက်တော့သူတို့ကမိပူဇော်တဲ့အကျင့်ကိုကျင့်တယ်မိပူဇော်မိကိုအများရန်သူမွေးတဲ့က မိနေတဲ့မိအဲ့ဒီကမိကိုယူထားရတယ်လို့ဆိုတာပဲအဲ့ဒီမိလေးကိုမပြောင်းမပြည့်အောင်လည်းသိမ့်ဆဲထားတယ်မိဘကသိမ့်ဆဲထားပြီးတော့သူတို့အရွယ်ရောက်တဲ့ခါကာလကျတော့မိပူဇော်ပြီးတော့မြမပြေသွားမလားကာမုံရင်သူ့ပေါင်းလောကမှာပဲအဲကာမဂုဏ်အာယုန်တွေနဲ့ပဲအိမ်တော်အိမ်တော်အိမ်တော်ဖြစ်နေပဲနေမလားအဲ့ဒါသားကိုမေးပြီးတော့ အကယ်၍လူပြည်လောကမှာပဲနေတော့မယ်ဆိုလို့ချင်းပြန်ဒီနည်းကိုတခါတည်းသူငြင်းကြလိုက်တယ်လို့ဆိုအဲရသေးရာပြုပြီးတော့ဒီမိပူဇော်ပြီးတော့ဓမ္မပြည်လောကသွားမယ်ဆိုရင်အဲ့ဒီနည်းလေးပြေတာဒီနည်းမပြတ်ရအောင်တခါတည်းမိထည့်နေတယ်အများအားမိချုပ်ပြီးတော့နေရတယ်မိမပြတ်ရအောင်ဒီနည်းကိုဒီတဲ့အမွန်မြတ်တွေပါလေလက်ထည့်ရင်ကောင်းတယ်ဆိုပြီးထောပတ်တော့ပါတော့အကောင်းကြီးဆိုရင်အသားတွေဒေါပတ်တွေပါလေ အဲနဂါတို့ဘာတို့ဒီမှာလေးလည်းပဲကူးစွားသေးတယ်ဆိုတာအဲဒီတော့ဒီနည်းကအဲကပူဇော်တယ်ဒီတုန်းကပထမစတုန်းကတော့ကိုလိုဖြစ်ပါတယ်ဒီကစဉ်းစားကြည့်စားရဲပါတယ်တော့မပါဘူးဒီကအထင်ပေါ့တွေးကြည့်ရဒီတုန်းကမိကကြားပါတယ်မယ်မိဆိုတာဘုန်းကြီးငယ်ငယ်တုန်းကတော့မိခါကြားကြားပဲမိจิตတွေပါတွေကတဲမပေါ်သေးတော့ ဘုညာငယ်ငယ်တုန်းကဆိုရင်ဘုညာရဲ့အဖိုးတွေပါတယ်ဆိုရင်သူမိကတ်တွေရှိတယ်အခုဒီရကတုတွေမိကတ်မြင်မှုပဲမြင်မှုပဲမိကတ်ရှိတယ်မိကတ်ကြောက်နေပန်နေတယ်မှုလေးနဲ့ဒီလိုလုပ်ရတယ်မိပွင့်တဲ့ကြောက်ကလေးမိပွင့်တဲ့ကြောက်ကလေးမှာမှုလေးနဲ့ကပ်ပြီးတော့အဲဒီမိကတ်ပံပြားလေးရှိတယ်ဘယ်ကလောက်ပံပြားလေးအဲဒီ အဲလက်မလောက်ကတော့ရှိမှာပေါ့လက်မလက်မတွေနည်းနည်းပါရင်လည်းပါမယ်လို့လက်မတွေအပြားနည်းနည်းရှိအဲ့ဒါလေးနဲ့သူကခတ်ရတာခတ်လိုက်တော့မီးလေးပွင့်မီးလေးပွင့်သွားတာမှုလေးစွဲတာမှုလေးစွဲသွားတော့အဲ့ဒီကနေပြီးဆေးတွေလိုပါတော့မီးညှိပြီးတော့ဆေးတွေမီးကမှနေပြီးတော့တစ်ဖြည်းဖြည်းမီးပွားကြတာပေါ့မီးပုံလေးပွားမိုးရွာတဲ့အခါဆိုရင်ပြင်းတော်တော်မလွယ်ဘူးသူကအဲမီးမီးမီးမီးမီးလို့ပြောတယ်မလွယ်ဘူး အဲ့ဒီဟိုရှင်းတုန်းကတော့ဘယ်လောက်ကြောင်ကိုပြည့်စုံမယ်မဟုတ်ဘူးမိကလောက်ဆရာတန်ကလည်းရှိမယ်မဟုတ်သေးဘူးရှင်းတုန်းကမှုကလည်းအလွယ်တကူရှိနေမှရှိမယ်ပြီးတော့မိရတဲ့ခါကာလမှာမီးမပြောက်အောင်လို့ရှင်းလူတွေကဒီမီးကိုမပြောက်အောင်ရိုးသေးသေးထိမ့်သိမ့်ထားအောင်လို့နောက်လူတွေမီးပူဇော်ဝေးရပေါ်ထားကြတာတူပါရဲ့သူသာဒါနောက်လူတွေကအဟုတ်မှပြီးကြတာမီးပူဇော်နေကြသူကဘုန်းကြီးတွေ့ကြည့်တာတော့မီးရအသုံးကျတဲ့ပစ္စည်းတစ်ခုဖြစ်တဲ့အတွက်သူမီးယူရအောင်လို့ဒီလိုလုပ်ထားကြတာတူပါရဲ့သူသာอืม ဘုရားတော်စတဲ့ခုမှာတော့အဲဒီမိပူဇော်တဲ့ခန္ဓာစပ်ပြီးတော့ဟိုလည်းပြုစရာကောင်းတယ်လို့ကြီးစရာလည်းကောင်းတယ်လို့မိပူဇော်တဲ့ခန္ဓာစပ်ပြီးတော့ဘုရားတော်ကလည်းပဲသူဘုရားတော်ဆိုပေမဲ့လည်းဘုရားညာကမရသေးခင်ကတော့ရောက်ရရောက်ဘဝမှာအဲမိဘမျိုးရိုးတွေရဲ့ယူဝါဒဆိုရှိတာကိုရှိတော့ဘောအဲဒီမှာရေသေးရဟန်းပြုသူလည်းမိပူဇော်နေတယ်မိပူဇော်နေတော့ မိခုဆောင်နေတော့သူကအဲဒီမိထားတဲ့အိမ်တိမ်မှာမိထားထားပြီးဒီကလာမိပူဇော်နေမိပူဇော်နေပြီးတော့ဒီမှာသူကအဲဒီမိကိုမွန်မြတ်တဲ့အစာဟာရကျွေးပြီးပူဇော်အောင်လို့နမကြီးတကောင်လည်းသူ့မှာသူများထူထားပုံရပါတယ်နမကြီးတကောင်လည်းရှိအဲဒီကနွားနို့ညစ်နွားနို့ရတဲ့ဥစ္စာတွေကိုသောဘလုံးလုံးပြီးတော့ဒီသောဘကိုပြန်မိမိကျွေးရတာဆိုမိပူဇော်ရခုကလာအဲ့ဒီရထိုးတဲ့ပုဂ္ဂိုလ်တွေကို ဟိုကျွေတွေပါကျွေရတယ်ကတူတူပါပဲသူစားဝိဇ္ဇာပြောင်းလို့သူစားကျွေတွေပါကျွေရပါတယ်သူကပဓာလုံးကသိနေပါလားသူအဲ့ဒါလည်းကတူတူပါအဲ့ဒီမှာတခါလဲမိပူဇော်အဲ့သောဘတွေပါတွေပူဇော်အောင်လို့နောကနမကြီးတဲ့မူရတနေ့တော့အခါကာလကျတော့ဒိဋ္ဌာလေးပါတွေဌာန်လေးပါတွေကြာဟန်ယူပါတယ်ညို့သွားပြီးတော့သူကလူကန်ထွက်သွားလူကန်ထွက်သွားလူကန်ထွက်သွားတော့ လူစိုးလူညစ်တွေကသူ့သူ့ရေသေးကြောင်းရောက်လာတာကိုရောက်လာတော့လူစိုးလူညစ်လူမိုက်တွေဆိုတော့ဘာမှစီးမစီကားမဆိုနမကြီးသတ်ပြီးတော့သူတို့ကအသားတွေယူစားကြရောစားယူပြီးတော့နမအမိပဲကြံတော့လို့စားသူများတွေအကုန်လုံးအသားတွေပဲယူသွားပါလိမ့်မယ်ထမ်းယူသွားပါလိမ့်မယ်လို့စားတာတွေလည်းစားပြီးယူသွားသူပြန်လာတဲ့ခါကာလကျတော့နမကြီးမရှိဘူးနွားအမိပဲကြတယ်ဘုရားလောင်းရဲ့တကြီးကစဉ်းစားအင်း

သူ့အတွက်ပူဇော်ဖို့ရဓမ္မကြီးအခုလူတွေကသတ်ဖြတ်စားသွားသူဘာမှကာကွယ်ဖို့ရမရဘူး။ဒါတော့ဒီကြီးကိုယ်ဝယ်နေတာဟာချင်းဘာမှအကျိုးကြီးမှလည်းဟုတ်မှာမဟုတ်ပါဘူးသူကစဉ်းစားတယ်။သူကျွေးနေတဲ့ဓမ္မကြီးတော့ဟာသူမကာကွယ်နိုင်ရင်သူဘာမှအကျိုးကြီးမှမဟုတ်ဘူး။ဒါတော့ရှိတဲ့မိကဲမင်းသောပါလည်းလည်းမတော်တော့ဘူးငါဓမ္မကြီးအမိကြတော့ကဲမင်းအမိပဲစားပြီတော့ဆိုပြီးတော့ဓမ္မကြီးအမိကိုမိဖို့တဲ့ထည့်ပြီးတော့မင်းအမင်းစစ်စစ်တော့ပြရဆိုပြီးတော့မိပူဇော်တဲ့အချင်းကိုတွတ်ပြီးတော့နောက်မှာ

ကိုရကိုရသားမှာရှိတဲ့ဥပမာတွေပါတယ်ပြေးပြီးတော့ဟောရတယ်။အခုတော့သူကမိကိုပူဇော်နေကြဆိုတော့မိဟာသူတို့မိကြောင့်သိနေတာမိလောင်ပုံတွေပါတယ်မြင်နေတော့အဲဒီအာရိဒသုတ်ကိုဟောတယ်။အဲဒီရဟန်းရဟန်းတစ်ထောင်နော်လားရသားရသေးရဖြစ်လာတဲ့ရဟန်းတစ်ထောင်ရသော်ပြသခင်ကအင်းနေတယ်တဲ့ပြန်လျော်တဲ့နေရာမှာတရားပလင်ဆိုပေမဲ့လည်းအခုတော့ပလင်ကောင်းကောင်းမဟုတ်ပါဘူး။ ကြီးရကလေးပါလေးခင်းပြီးတော့နေမှာပါပဲသူစားကူကြီးရောက်မဆိုင်ကိုဘဲကတခါကမှလာပြီးတော့ကြားပင်လည်းထူတာလည်းမရှိဘူးတင်မှာတခါတွေလည်းသိမှလည်းမဟုတ်ပါဘူးဘုရားမှလည်းမသိဘူးအသီးသားလူတွေသိမှမဟုတ်ဘယ်သူမှလည်းသိတာမဟုတ်သေးဘူးနတ်တင်ရတော့ဒီကောင်းသိပါတယ်အဲဒါနည်းနည်းသိနေရတဲ့နေရာမြင့်မြတ်တဲ့နေရာတနေရာကပန်းပြတဲ့နေရာနေပြီးညီကလေးပါလေအချင်းရှိမှာပေါ့ဘုရားပါလာတယ်ခေါင်းကပြောတဲ့ဒီဟို ပါမကုသင်္ကအဲ့ဒီသုံးတဲ့သင်္ကအဲ့ဒီအဲ့ဒါရှိမှာပေါ့အဲ့ဒါအချင်းအဲ့ဒါချင်းပြီးတော့အဲ့ဒီပုံမှာထိုင်ထိုင်ပြီးတော့ရသေးတွေကလည်းပဲယူသေးသေးဟိုမှာတရားနာမှုရအစင်းစင်းရှိနေတဲ့ခါကလာပြီးအရိဒ္ဓသုတ်ကိုဟောတာကိုရသေးတစ်ထောင်နည်းဦးပရိသတ်ကတော့တော်များပါတယ်တော့တစ်ထောင်ဆိုတော့ဘာဗံဘိက္ခဝေအာရိဒ္ဓံကိဉ္စဘိက္ခဝေသဗ္ဗအာရိဒ္ဓံ

ရဲရဲပြောင်ပြောင်မိတော့လောင်အာဤဘိကဝေယဟန်တို့သဘာအလုံးစုံကိုအာရိတံရဲရဲပြောင်ပြောင်မိတော့လောင်အာဤအကုန်လုံးနဲ့ဒီလောကလုံးမှာမိတွေတစ်ထိန်ထိန်နဲ့ရဲပြောင်ပြောင်တောက်လောင်ပြီးတော့နေတဲ့စိတ်သားတို့မြတ်စွာဘုရားဟောမိတွေတောက်လောင်နေတယ်မိတွေတောက်လောင်နေ ဘေကဝေယံလိုကိစ္စသာဗံအပေလုံးစုံကိုအာရိတံရဲရဲပြောင်ပြောင်မိဆွဲလောင်း၍နေသည်နိဟုမူကဘိက္ခဝေယံတို့သက္ခုမျက်စီကိုအာရိတံရဲရဲပြောင်ပြောင်မိတော့လောင်အာ၏မျက်စီကိုလည်းမိတော့လောင်နေတယ်အကုန်လုံးဆိုတာကြားမဟုတ်ဘူးအာလုံးသောတတဝရိသဏ္ဍာမအတိအသီးရှိပြီးတော့နေတဲ့မျက်စိကိုလည်းမိတော့လောင်ပြီးတော့နေတယ် ရူပအာရိတ္တာရူပအသင်းတို့ကိုအာရိတ္တာရဲရဲပြောင်ပြောင်မိတော့လောင်မိတော့လောင်အာဤအဲအသင်းတွေလည်းမိတော့လောင်ပြီးတော့နေတယ်မြင်ရတဲ့အသင်းတွေသက္ကဝိညာဏမြင်သိမှုသက္ကဝိညာဉ်ကိုအာရိတ္တာရဲပြောင်ပြောင်မိဆွဲလောင်အာဤသက္ကဝိညာဉ်ကိုလည်းမြင်သိတဲ့စိတ်ကလေးကိုလည်းမိလောင်နေတယ်သက္ကုသံသာသောမြင်တွေ့မှု သက္ကုတံဖသကိုအာရိတော့ရေရေပြောင်းပြောင်းပြီးဆွဲလောင်းရည်မျက်စိထဲမှာအာယုန်နဲ့စိနဲ့တွေ့သွားတဲ့ဖသလေးရှိတယ်။အဲဒီအတွေ့အလေးလည်းပဲမိလောင်းနေတယ်တဲ့မိတွေကလောင်းနေတယ်။သက္ကုတံဖသပစ္စည်းအားမြင်တွေ့မှုသောအကြောင်းကြောင့်ဒုက္ခဝါချမ်းသာလည်းဖြစ်သောဒုက္ခဝါဆင်းရဲတော်လည်းဆင်းရဲတော်သည်ဖြစ်သော ဒုက္ခဝါချမ်းသာမူလိဖြစ်သောဒုက္ခဝါဆင်းရဲမူလိဖြစ်သောအာရုကမဒုက္ခဝါမဆင်းရဲမချမ်းသာဥပေက္ခမူလိဖြစ်သောယံဝေရီတံအခြင်းခံစားမှုဝေဒနာသည်ဥပ္ပစ္စတိဖြစ်ပေါ်လာ၏တံပိဒုက္ခသာမှုဝေဒနာကိုဤအာရိတံရဲရဲပြောင်ပြောင်ပြီးဆွဲလောင်အပ်၏အဲဒီမြင်တွေ့ရတဲ့အာယုံလေးတွေ့သွားခြင်းကြောင့်တဲ့ခံစားမှုလေးဖြစ်လာတယ်တွေ့ရတော့တွေ့ရတဲ့အာယုံနဲ့စပ်ပြီးတော့ ကောင်းလေးနဲ့တွေ့ရတယ်ခါကားလာမှာကောင်းသွားတယ်မြင်ရကောင်းလေးတွေလှလှပပနင်းနေတယ်တယ်မြင်မြင်သားလေးတွေမြင်တဲ့ခါကားလာမျက်စီထဲမှာအဲတွေ့ကောင်းပြီးတော့မြင်ရတာကိုရတာရှိသွားတယ်လို့ပဲစိတ်ထဲမှာကောင်းပြီးတော့သွားတယ်ဒုက္ခဝေဒနာလေးဖြစ်မကောင်းတာတွေနဲ့တွေ့ရတယ်ခါကားလာကြမျက်စီထဲမှာဂလန်းကြတာပဲလို့ပဲအမှိုက်ဝင်လာတယ်လို့ပဲအဲမကောင်းပြီးတော့သွားတယ်

သာဂကိနာရောဒကိနာ မောဟကိနာအာရိတတိဝရာမိသာဂကိနာယာဂာမိဖြင့်ဒောဒကိနာဒောဒမိဖြင့်မောဟကိနာမောဟမိဖြင့်အာရိတံတည်ရဲ့ပြောင်ပြောင်းဆွဲလောင်အပ်သည်ဟု၍အာငါရိဝရာမိဆိုပါ၏ဟောပါ၏ရှားမိတယ်မဟုတ်ဘူးတဲ့မိဖို့တွေကမိမဟုတ်ဘူးတဲ့နေကြီးကမိမိတို့သာနာမှာရှိနေတဲ့ အတွင်းတဏ္ဍာကရှိတယ်မိတွေတဲ့ဒါကမိတွေတဲ့လောင်းနေတယ်ဟုတ်လားလောင်းမုံတွေကတော့ဒီနေ့ပြောလို့ဖြစ်မှာမဟုတ်ဘူးဒီတော့အစလောက်ပဲရှိတယ်ဒီကပြီးတော့လည်းနောက်လည်းတရားစက်ကလည်းနည်းနည်းတော့ဝေးသွားနောက်မေးတော့မယ်ကိုယ့်အကူမေးမှတော့သူညာလည်းစာနေပြေးထားအောင်မဆိုးစားညာကမိတွေလောင်းနေတယ်သို့တော်လည်းပဲဒီကယောဂီတွေကတော့သဘောပေါက်ပါတယ်ယောဂီတွေကဒါလို့ဆိုရင်သဘောပေါက်တယ် ဟိုခုနရသေးတွေဆိုရင်ရသေးတွေဆိုလို့ရှိရင်ပြင်သူကပညာရှိတယ်မို့သူတို့သဘောပေါက်တယ်လားအနှုံးမဝင်သဘောပေါက်ဖို့မလွယ်ဘူးသူတို့သူတို့ကပညာရှိတယ်သူတို့တော့သဘောပေါက်ပါတယ်ဒီလိုတရားတွေသူတို့ကြားမှမကြားဘူးသေးပဲဒီခါကြားတာသူဒီကဒကာဓမ္မတွေကြားဘူးတော့များလာပါပြီဒါရိတသုတ်ကိုဟောဘူးတယ်ဘုန်းကြီးကဒီမှာနာနာဘူးကြားဘူးနေမှာသို့တော်လည်းမေ့လည်းမေ့ကုန်ရမယ်သူသာတော့ညာပြီးလည်းပျောက်သွားတာပဲသူကတရားကတော့อืม အဲ့တော့ယာဂမီးတွေလောင်းနေတယ်တဲ့မျက်စိကိုလည်းလောင်းတယ်အဆင့်ကိုလည်းလောင်းတယ်မြင်သိတာကိုလည်းလောင်းတယ်မြင်တွေ့တာကိုလည်းလောင်းတယ်မြင်လို့ခံစားရတဲ့ဝေဒနာကိုလည်းလောင်းတယ်ငါးပါးသောတရားတွေပေါ့ဟုတ်လားမျက်စိရဲ့အဆင့်ရဲ့မြင်သိမှုရဲ့မြင်တွေ့မှုရဲ့ဝေဒနာခံစားမှုရဲ့ဒီငါးခုမြင်စေခဏမှာသင်ကြားတဲ့တရားငါးခုအဲဒီငါးခုလုံးမိတွေလောင်းနေပါမိလောင်းနေရာဂမီးလောင်းနေ ဇာဂာမီးနဲ့တမ်းမဲ့နှိမ့်သက်နေတဲ့သဘောပေါ့မလောင်မူလားလောင်လားဆိုစဉ်းစားကြည့်ပေါ့ကိုမျက်စိလေးနဲ့စပြီးတော့ဒါရနှိမ့်သက်မှုရှိသလားမရှိဘူးလားရှိပါတယ်ကိုမျက်စိလေးနဲ့ဒါနှိမ့်သက်နေတာမြင်ရတဲ့အသင်းလေးတွေကောမြင်လို့ကောင်းတာလေးတွေသဘောမကျဘူးလားသဘောကျတယ်မြင်တာလေးမြင်ရတာလေးတွေမြင်မြင်နေတာပဲမြင်ပြီးမြင်မြင်မြင်မြင်မြင်ပြီးမြင်အားလည်းမရနိုင်ဘူးသူကမြင်မြင်နေတာပဲကောင်းလေးတွေ မြင်တာလေးတွေနဲ့ဒါကဒါကမြင်မြင်နေတာပဲအဲဒီမြင်ရတဲ့အခြင်းလေးတွေသဘောကျတော့မြင်သိမှုစိတ်ကလေးတွေကဒီလိုမြင်ရတာလေးတွေဒါကဒါကပြီးဒီတိုင်းပြင်းသဘောကျတာပဲလက်မတားဘူးဘလောက်ပဲမြင်မြင်ကောင်းလေးတွေမြင်လို့ရှိရင်အဲဒီမြင်တာလေးတွေသဘောကျမြင်တဲ့အာယုံနဲ့စိတ်နဲ့သင်္ချာတွေ့သွားအဲ့ဒါလည်းရည်ကြီးတယ်မြင်တဲ့ဆုံးကဝိုးရဝါဒတည်းမကြိုက်ဘူးပြီးပြီးသားသားငါဒီဒီဆက်ဆက်မြင်နေတာသူက ဒီဝိသတာတဲ့ဉာဏ်မှာဘယ်လိုဉာဏ်မှသင်ကြလဲဆိုပွဲကြည့်တဲ့ခါလေးသင်ကြတာပေါ့ပွဲကြည့်တဲ့ခါကာလတွေကြတော့ဟိုဝိုးရနေပြန်တဲ့သဘောမကြဘူးနေရာအကောင်းဆုံးရွေးရတယ်လို့ဆိုတာအဲဇာပွဲတို့အရင်ပွဲတို့ဆိုလို့ရှိရင်ဟိုမှာသံဝင်နာကပ်ပြီးတော့ဒီနေရာကိုရအောင်မနာပြီးသိရတယ်တော်ဒီပါဒီမှာသူကပွဲရှိတယ်ဆိုလို့ရှိရင်နေရာကမှားရတယ်နော်ဒါလည်းအဲ့ဒီကစာယုံနဲ့အငင်းစင်နဲ့အနည်းဆုံးနေရာကိုဒီမှာအရေးကြီးတာပေါ့နော်အဲစိုက်စားရှိတဲ့ပုဂ္ဂိုလ်တွေက aya eaejụghịra ala ji alụụ ma wwe eji ya nye wwe ahụ idol mea merume ise adhe ma ọ သမင်းသားသမင်းသမီးစတယ်အဲ့ဒါတွေကိုကိုပြောမြန်မာမဟုတ်မြကုတ်မြလုံးကျုံမရေဘုံဘဝသဏ္ဍာန်လေးတရားချီရနေဒေကြမြန်မာမဟုတ်ဘူးပြောနာနာကတ်ကြမှာဆိုတော့သဘောကျခွင့်မပြုလို့ခွင့်ပြုတဲ့စင်ပေါ်တက်ကြုံမှာသုသာတချို့ကာလာသားတွေကစင်ပေါ်တက်လို့တကယ်တော့မနာတာတာသုသာအဲလူတွေကအဲ့ဒါလောက်သဘောကျတာအမြင်မြင်တွေ့တာအဲမြင်တွေ့တာလည်းသူသဘောကျဒါတော့ကတည်းက မြင်တွေ့လို့ခံစားတာလေးကြတော့အဲ့ဒါသဘောကျဆုံးပဲဒါဒါလေးကလူရင်းပဲသူစားမြင်တွေ့ပြီးတော့ကောင်းတော်တာလေးကိုမျက်စိထဲမှာမြင်အကောင်းတော်တာလေးအဲ့ဒါသဘောကျဆုံးပဲမျိုးရာဂမီးတွေလောင်းနေတယ်တဲ့နော်ရာဂမီးသာလောင်းသလားဆိုတော့ဒေါသမီးတွေလောင်းနေဒေါသမီးဟုတ်လားမြင်အားနေပြီးမကောင်းတာတွေမြင်ရတော့စိတ်ကဆိုးသေးတာဦးသူစားမမြင်ကြတာတွေမြင်မတွေ့ကြတာတွေတွေ့ရမုန်းတဲ့လူများမြင်ရတော့ခါမျက်မှောက်ကုတ်ပြီးစိတ်ဆိုးတယ်ဆိုတော့ကြားတယ် မြင်တာမြင်ရပြီဆိုတော့ရိုးစရာတွေပါတယ်မြင်ရတဲ့ခါကာလတွေဒီလိုပဲဆိုတော့ဒေါသဖြစ်သိမချမ်းသာဘူးဒါရိုးနေတာသက်သုပ်အဲဒီတော့ဒေါသမီးတွေပဲလောင်တာပဲတဲ့မောဟမီးတဲ့မောဟမီးဆိုတာကအများအားလောင်ပါတယ်ဒါကတော့ကိုစင်ရမမသိစင်ရဖြစ်တဲ့ယုံနာတရားတွေဖြစ်ဖြစ်ဖြစ်ဖြစ်တရားတွေကိုမမြဲတဲ့တရားရလည်းမသိစင်ရမလည်းမသိအဲအနာတ္တပုဂ္ဂိုလ်သားတော်မှုတဲ့သဘောတရားမှလည်းမသိမတင်တယ်မှလည်းမသိ ဘာတွေထင်နေလဲဆိုမြဲတယ်လို့ထင်တာပေါ့မျက်စိကလည်းမြဲတယ်မြင်ရတဲ့အဆင့်ကလည်းမြဲတယ်အဲမျက်မျက်စိမှုတွေကလည်းမြဲတယ်ငါပဲအရင်ကလည်းငါအခုလည်းငါပဲမြင်တာတွေကမြင်တွေ့တာလေးလည်းငါပဲမြင်တွေ့ပြီးတော့ကောင်းဆိုးလေးတွေခံစားတာလေးလည်းငါပဲအရင်ကလည်းရှိကူလည်းရှိမြဲတယ်လို့ထင်တာပေါ့ကောင်းတယ်ချမ်းသာတယ်ဖြစ်လှပါတင်တယ်လို့ထင်တယ်အဆင့်ကြတော့ကိုယ်အဆင့်လေးတွေကိုဆိုရင်လှပါတင်တယ်လို့ထင်တာပေါ့အဲပြီးတော့ ပုဂ္ဂိုလ်သတ္တဝါပဲအသက်ရှင်နေတယ်အကောင်ပဲလို့ဒီလိုရှင်းတာဒါရိယကကမောဟကြီးလောင်းနေတာတဲ့သာကေကိနာယာဂာမိဖြင့်ဒောသကိနာဒောသမိဖြင့်မောဟကိနာမောဟမိဖြင့်အာရိတံတိရေရပြောင်ပြောင်ဆွဲလောင်းအပ်သည်ဝေဟံငါဗျာတိဝရာမိဆိုပေ၏ဇာတိယာဇာတိမိဖြင့်သရာယသရာမိဖြင့်ဇာတိယာဘဝတိဖြင့်နိဝရာမိဖြင့်သရာယအိုခြင်းနိဝရာမိဖြင့် ။ယာရိနာဌာနာမရဏေနသေခြင်းနိဟူသောမိဖြင့်သောကေဟိသို့ယိန်ကုသွေးအခြင်းနိဟူသောမိတော်ဖြင့်ပရိဒေဝေဟိငိုကြွေးရခြင်းနိဟူသောမိတော်ဖြင့်ဒုက္ခဤကိုဆင်းရဲမျိုးမျိုးတွေဟူသောမိတော်ဖြင့်ဒေါမနတိစင်လုံးမသာခြင်းနိဟူသောမိတော်ဖြင့်ဥပါယသေဟိစိမပြလေခြင်းဟူတပြည့်ကြောက်သောနဲ့စိတ်ပူပါခြင်းနိဟူသောမိတော်ဖြင့်အာရိတံ

အာဒီပါရသူတော်ဘာသက်ကိုသတ်မယ်အဲရိန္ဒရာသူများဥစ္စာတွေခိုးမယ်လူမယ်ကာမလူစာရာရနဲ့ကာမဂုဏ်နဲ့မတရားပြုကျင့်မယ်ဘုသာဝါဒလိမ့်နေပြီးတော့ပြောမယ်စသည်ဖြင့်ပေါ်တယ်ကမကောင်းမှုတွေပြုတယ်အခုလူတွေပြုနေတာတရားပြုနေတာတချို့မြင်ရတာအကြောင်းပြုပြီးပြုနေတာသူကြားရတာအကြောင်းပြုပြီးတော့ပြုတချို့လည်းအနန္နာရတချို့လည်းအရသာစားရတာတချို့လည်းတွေးကြည့်ရတာ ကျိုးတဲ့စိတ်ကူးစဉ်းစားရတာကျိုးတဲ့မြင်မှုနဲ့စိတ်ကူးစဉ်းစားတဲ့နှစ်ခုပေါင်းမြင်မှုနဲ့ကြားမှုနဲ့နှစ်ခုပေါင်းအဲဒီလိုနှစ်ခုသုံးခုပေါင်းကျိုးတဲ့လေးခုငါးခုပေါင်းပြီးတော့ဒီကနေပြီးတော့လုပ်နေတာလူတွေအကုသို့ဖြစ်တာတခြားကလာတာမဟုတ်ဘူးသူများကလာပြီးတော့ပေးတာမဟုတ်ဘူးကိုယ်မြင်ရကြားရတာနေပြီးတော့ညာဒီလိုလုံးမှပဲကောင်းမှာပဲဒီလိုလုံးရင်အကျိုးဖြစ်မှာပဲဆိုပြီးတော့မကောင်းမှုအကုသို့တွေပွားနေကြတာအဲဒီတော့အဲဒီမြင်ရကြားရတာနေပြီးတော့မကောင်းမှုအကုသို့တွေပွားနေတော့ဒီမြင်မှုကြားမှုတွေ

ဒါပေမဲ့လို့ဇာတိကတော့ဇာတိကြီးတယ်အဲဘဝတိဖြစ်ခြင်းဥသောမိတဲ့လောင်နေတဲ့အိုခြင်းဥသောမိတဲ့ပဲလောင်နေတယ်ပြီးပြရဘဝအိုရမှာပေါ့မအိုပဲနေလို့ပဲဖြစ်မလဲဘယ်သူမှမတတ်နိုင်ဒီနေ့ကျအိုတာဒီနေ့ကျတော့သေချာမိသေခြင်းဥသောမိတဲ့လောင်နေတဲ့ကြားထဲမှာသေခင်အတွင်းစိုးရင်စရာအကြောင်းတွေရတယ်သူတော့စိုးရင်ပူပန်ရတယ်စိုးရင်ပူပန်ရတယ်ဆိုတာလောကကြီးမှာလူကြီးလောကမှာအများကြီးပေါ့လေလူကြီးလောကတဲ့ဒီတိရစ္ဆာန် ကြိတ်တာတော့အပေပုံတွေမှာတော့အများဆိုရင်နေရတာပါငရဲတို့သိစ္စာတို့ကြိတ်တာလည်းမလားအများဆိုရင်နေရငရဲတို့ကြိတ်တာတို့ဆိုတော့မမြင်ရသေးလို့ထားပါတော့သိစ္စာဆိုရင်ကိုတတ်တော်တွေကိုဆိုရင်ဘူးသိမှုတွေအများကြီးဖြစ်နေရတာသူခင်ဗျားတွေလို့လို့အေးချမ်းနေရတဲ့တတ်တော်အနေသာပဲကျုပ်ကံကောင်းလို့လူမြည်ပြီးတော့ချမ်းသာနေတဲ့တတ်တော်လေးတွေရှိဒါမှမဟုတ်လို့ကျင်သိစ္စာတွေကအများတော့ဆိုရင်ဘူးပါပြီးတော့အဲသိစင်းရည် ကြောက်နေတာအများနဲ့ဒုက္ခဖြစ်တယ်အဲလူတွေလည်းပဲအကြောင်းသိတဲ့ခါကာလကြတော့ကုသိုလ်ကအကျိုးပေးလို့ချမ်းသာနေတဲ့ခါတော်ပါရဲ့အဲဒီသိကျက်စရာအယုံနဲ့တွေ့တဲ့ခါကာလသိစဉ်ရသိစဉ်ရอืมဒီဝါရင်းနဲ့စပြီးတော့ဖြစ်ဖြစ်၊သွေးမျိုးရင်းနဲ့စပြီးတော့ဖြစ်ဖြစ်၊ကျမ်းမာရင်းနဲ့စပြီးတော့ဖြစ်ဖြစ်အစားရရာပေါ်လေးစင်မပြေတာတွေနဲ့စပြီးစဉ်းစားတဲ့စဉ်းစားတဲ့ ဆိုရင်သူဆိုရတာတွေဖြစ်ရတယ်တဲ့ဒီမိတွေကဘယ်ကလာလို့မြင်ရကနေပြီးတော့ဖြစ်လာလို့တဲ့ဘဝဖြစ်ရတယ်ဘဝကမြင်မဖြစ်ရဘူးအဲငိုကြွေးရရင်တဲ့ဆိုရင်ဝင်မကားပဲသူကသီးမခံနိုင်တော့ငိုရပြန်တယ်တဲ့မဲသေးသေးပြည့်စည်မှုဒီဘဝပြည့်စည်မှုအစကြီးအကြောင်းပြုရင်းညည်းကြပြီးတော့ငိုရအစကနေပြီးတော့တောင်းတော်များများဒေးပြောပြီးတော့အဲဒီ မိတန်းရဆိုတာလေငိုကြွေးခြင်းတွေပေါ့။ဒါပြီးမိဒီတဲ့လောင်းနေတာပဲ။အဲဒါကိုစင်းရဲ့မျိုးမျိုးတဲ့စိတ်စင်းရဲ့မျိုးမျိုးရှိရပါမှာကိုစင်းရဲ့စိတ်စင်းရဲ့တွေတွေ့ရမှာ။ပြီးတော့ကျင်းစာစိတ်ကူပါညင်းနေတဲ့မြညာကစပြီးတော့ပြရတယ်။အဲဒီမိဒီဟာလောင်းနေပါတယ်တဲ့မျက်စိကိုလည်းအကြောင်းပြုပြီးတော့ပြရတယ်မျက်စိလည်းလောင်းတယ်လို့ဆိုရတယ်။ အသင်းနေမြင်ရတာလည်းအကြောင်းပြုပြီးတော့ဖြစ်လို့အသင်းနေလည်းလောင်းတယ်လို့ဆိုရတယ်မြင်သိမှုလည်းအကြောင်းပြုပြီးတော့ဖြစ်လို့မြင်သိမှုလည်းလောင်းတယ်လို့ဆိုရတယ်အဲဒီမိတွေမျိုးမျိုးလောင်းတယ်မိဆက်ဆက်တစ်ပါးလောက်မိတယ်ဟုတ်လားရာဂဒေါသမောဟသုံးခုပေါ့အဲပြီးတော့ဇာတိဇီယာမရဏကသုံးခုသောကပရိဒေဝဒုက္ခဒေါမနကဥပါယကဇီယာ၅ခု ဟိုကသုံးခုနှစ်ခုက6ခုနဲ့5ခုနဲ့ပေါင်းတော့7ခုပေါ့အဲ့ဒါမိ7ပါးသောမိဆိုຢာကအစာရတဲ့7သီးသောမိတို့ညင်းရဖြစ်သောနိဗ္ဗာန်ကိုနှင်းနာသာရောက်ပါလေဤစသည်ဖြင့်ဟိုရွေးချတဲ့ဆရာတော်တွေကရွေးချတယ်ပါရပါတယ်ຢာကအစာရတဲ့မိတို့ညင်းရဖြစ်သော7သီးသောမိတို့ညင်းရဆိုအဲ့ဒီမိတွေပဲအဲ့ဒီမိတွေလောင်းနေတယ်ဆိုတဲ့အကြောင်းမြတ်စွာဘုရားဟောတာကို ဒီရသေးတွေကပါရမီထူးတဲ့ပုဂ္ဂိုလ်တွေပါပါရမီထူးတဲ့ပုဂ္ဂိုလ်တွေဆိုတော့သူသဘောပေါက်ပါတယ်သူတို့ကလည်းမိတွေအများအားပူဇော်နေတော့မိတွေလောင်ပုံတွေသဘောကျနေတော့ဒီကျွဲမှာမျက်စိကခုပြောတဲ့မျက်စိရဲ့မြင်ရတဲ့အခြင်းရဲ့မြင်သိမှုရဲ့မြင်တွေ့မှုရဲ့မြင်လို့ခံစားမှုရဲ့ဒီ၅ပါးသောတရားတွေလောင်းနေဆိုမြင်မှုတစ်ခုလုံးကလည်းမိတွေလောင်းနေသူတို့စိတ်ထဲမှာတကယ်ကိုမိတွေလောင်းနေလို့ကြောက်စရာကောင်းတဲ့တရားတွေပဲလို့သူတို့စိတ်ထဲထင်ပါတယ်တို့တို့

ဒီကပါရမီစီစီဘူးပဲပုံလေးလည်းဝိသုကြောင့်လေးလည်းပြောအောင်မယ်နောက်ဒါကြောင့်မှပြောမယ်တော့ပြောတာဘုန်းကြီးကဘုန်းကြီးကတစ်ချိန်ပြီးလို့ကျင်အောင်သွားကြလေးတွေရှိပါတယ်အဲခုနှစ်နှစ်တော့ကစပြီးတော့9ရက်နေ့ကစသွားမှာ9ရက်နေ့ကစပြီးတော့ကိလကိုတစ်ချိန်နဲ့တရားဟောဖို့တည်းလာပြီးပြင်တာနဲ့သူတို့လည်းတက်ခံတာ9ရက်6ရက်အဲ့မှာတရားဟောပြီး9ရက်ပြန်လာတော့9ရက်ကဒါကဟိုကြောင်မဲကနေပြီးတော့ဝိဇ္ဇာတင်္ဂါရဆရာတော်ကပြင်တာကလည်း အဲဒီခွန်ရက်ကနေပြီးတော့မန္တလေးသွားပြီးမိမျိုးမှဒီညအိမ်ရနေအဲ9ရက်နေ့10ရက်နေ့မှဒီမှာတရားဟောရမယ်ကွဲဆဲကတရားဟောပြီးတော့7ရက်ပြန်လာပြီးတော့7နှစ်အဲမန္တလေးမှာတရားရရမယ်7နှစ်ကြတော့ကသူ့ဘူသွားတယ်သူ့ဘူစိတ်ကောစိတ်ကောလည်းပဲသူတို့စီမှာဟိုကဖွဲ့ကဆရာတိုက်ဆိုတာကသူကကျိုးဆောင်သူကဘာတွင်းကနေဒီစာနဲ့ရေးလျှောက်တာဒီမှာလူတွေ မိုးခေါင်းပါခေါင်းတဲ့လူတွေလည်းပဲစိတ်ဓာတ်တွေပြပြပြီးတော့နေတော့ဆရာတော်လာပြီးတရားတွေပါပြီးဟောပါအောင်ညာတဲ့တရားမူတွေဘာလဲကြောက်မအောင်လို့ပြောတယ်ဒီတော့ညနေတော့လာပြီးကြွပြေပါဦးဆိုတာဒါနဲ့ခွင့်ရတယ်လို့မသွားကြဘူးသွားကြမယ်သူကသနာပါတယ်သွားရအောင်ဒီမှာအဲဒီမှာဒီနေ့ည15ရက်ရက်နေ့နေရနေရနေနေပြီးတော့နောက်အဲဒီကပြန်လာတော့မန်းဂိုင်းမန်းနေတဲ့ဒီအဖြစ်ရဲ့၃ရက်၄ရက်ဒီလိုနေအောင်အဲဒီကပြန်လာတော့လည်းဟိုမိဋ္ဌာ သဲတော်တို့ကမနစ်ကတွေကသူကဘယ်ချိန်မဆိုသူတို့ဒီနောက်ကြောင်းညို့လို့ရှင်ပြင်းတရားဟောပွဲရက်ပေးပါတဲ့ပေးတဲ့ရက်သူတို့တရားပွဲလုပ်ပါမယ်အဲဒါလေးလည်းတောင်းဖို့တရားကြည့်အောင်လို့အဲဒီနိဒါနကလည်းဝင်ပြီးတရားဟောရအောင်အဲဒီကပြန်လာတော့ဇောင်မုံလောက်ွယ်လောက်တော့နင်တို့နတော်လာစားလောက်တော့ပြန်ကြောက်ကောင်းပါရဲ့လို့အောင်းရတယ်ပြီးတော့တရားကတော်တော်ဝေးပါဘုရားဓမ္မတွေလည်းဝါကျွတ်တော့တရားလည်းကျွတ်တော့မှလည်းသူ့ဝိုင်းကျွတ်တော့တရားလည်းကျွတ်တော့အဲဒီတော့ ဒီအာရိဒသုတ်ကမိလောင်တဲ့ဥစ္စာတော့လောင်တာနည်းနည်းတော့ရိပ်မိသွားပြီပေါ့လေအဲနည်းနည်းလေးရိပ်မိသွားအောင်လို့ကိုဟောရအဲဟိုနောက်ကြတော့မှအခြေဆက်ပြီးဟောရအောင်မလားနောက်တရက်နှစ်ရက်လောက်ဟောလိုက်ရင်ပြီးတော့မှာပါပဲတော်တော်လည်းကောင်းပါတယ်ဒီတရားလည်းဒီတရားလည်းမနာကောင်းတဲ့တရားပါပဲ။ဗာမယာမှာညီငွေကြမနာကောင်းပါဘူး။သူလိုဒီကာလာကြီးအစင်မပြေတဲ့ခါကာလတွေမှာဆိုရင်ပို့ပြီးတော့ညီငွေကြပို့တော့ကောင်းပါလား။မနာကောင်းတဲ့တရားပါ။ ဘိက္ခဝေယံလောသာဘာလုံးစုံကိုအာရိတံရေပြောင်ပြောင်ပြီးဆွဲလောင်းအာ၏ဘိက္ခဝေယံတို့သင်္သတာဘာဘေသူသောလုံးစုံသောတရားကိုအာရိတံရေပြောင်ပြောင်ပြီးဆွဲလောင်းအပ်သည်မူမူပါဘိက္ခဝေယံတို့သက္ကုမျက်စီကိုအာရိတံရေပြောင်ပြောင်ပြီးဆွဲလောင်းအာ၏ရူပါသင်တို့ဝါရိတရေပြောင်ပြောင်ပြီးဆွဲလောင်းအပ်ကောင်း၏ သက္ကဝိညာဏမြင်သိမှုသက္ကဝိညာဉ်ကိုအာရိတရဲ့ကြောင့်မိစ္ဆလောင်အာရိသက္ကုသံပါတော်မြင်တွေ့မှုသက္ကုသံပါတော်အာရိတော့ရဲ့ကြောင့်မိစ္ဆလောင်အာရိသက္ကုသံပါတော်ပစ္စယမြင်တွေ့မှုသောအကြောင်းကြောင့်ဒုက္ခဝါချမ်းသာမှုလေးဖြစ်သောဒုက္ခဝါဆင်းရဲမှုလေးဖြစ်သောအာရုံမှာသုဘာဝမစင်းရဲ့မချမ်းသာမှုတွေဖြစ်သောညာတိဝေဒိတာဉာဏ်ခံစားမှုဝေဒနာတိဥပ္ပဇ္ဇတိဖြစ်ပေါ်လာ၏ တံပိဒုက္ခလမှုဝေဒနာကိုသည်အရိတံရဲ့ပြောင်ပြောင်ပြီးဆွဲလောက်အာ၏ကေနအဘယ်မီဖြင့်အရိတံရဲ့ပြောင်ပြောင်ပြီးဆွဲလောက်အာသည်ဟုမူကသာဂကိနာကမဲ့နှစ်သက်ခြင်းဒီဟူသောရာဂာမိဖြင့်ဒေါသကိနာစိတ်จิตစိတ်ဆိုးခြင်းဒီဟူသောဒေါသမိဖြင့်မောဟကိနာမသိ အမှန်တိုင်းမသိခြင်းသည်ဟူသောမောဟမိခြင်းအာရိတံရေရေပြောင်ပြောင်မိဆွဲလောင်အာဟုယဟံငါဒီဝရာမိဟောတော်မူ၏ဇာတိယဘဝသည်သိခြင်းသည်ဟူသောဇာတိမိဖြင့်သရာယဟူခြင်းသည်ဟူသောသရာမိဖြင့်မရဏေနသေခြင်းသည်ဟူသောမရဏမိဖြင့်ဘောဂဟိဆိုရင်ပူဆွေရခြင်းသည်ဟူသောဘောဂမိတို့ဖြင့်ပရိဒေဝေကြီးငိုကြွရခြင်းသည်ဟူသောပရိဒေဝမိတို့ဖြင့်ဒုက္ခေကိုဆင်းရဲမျိုးမျိုးသည်ဟူသောမိတို့ဖြင့် ဒေါမနာတေဤစိတ်လုံးမသားခြင်းဒီဟူသောမိတို့ဖြင့်ဥပါယလည်းကြည့်ရင်စိတ်မှဖြစ်ရလေခြင်းဟုစိတ်နှလုံးကျင်းစာပူပန်ရခြင်းဒီဟူသောမိတို့ဖြင့်အာရိတံဒီရေရပြောင်ပြောင်ဆွဲလောင်းအပ်သည်ဟူအာငါဘုရားသည်ဝရာမိဟောတော်မူ၏ဒီဒေသနာကတစ်စိတ်တစ်ပိုင်းပဲရှိရင်နော်ကဲကဲကဲနည်းနည်းလေးဆွဲကြအောင်လို့ဆိုပြီးတော့တရားလေးသိမှုပဲရှိပါတော့ ယဟန်တို့အလုံးစုံကိုရေရေပြောင်ပြောင်ဤဆွဲလောင်အာ၏ယဟန်တို့အပေအလုံးစုံကိုရေရေပြောင်ပြောင်ဤဆွဲလောင်မနည်းဟုမူပါ လောင်၏အသင်တို့ကိုမြင်ရသောအသင်တို့ကိုရဲရဲပြောင်ပြောင်မိဆွဲလောင်၏မြင်သိမှုသက္ကုဝိညာဉ်ကိုရဲရဲပြောင်ပြောင်မိဆွဲလောင်၏ ခါသကိုသစ္စာသံဃာကိုရေရေပြောင်းပြောင်းရေရေပြောင်းပြောင်းမိဆွဲလောင်ဤမိဆွဲလောင်မြင်တွေ့မှုကြောင့်မြင်တွေ့မှုကြောင့်ဖြစ်ပေါ်လာသောဖြစ်ပေါ်လာသောသံသာဖြစ်စေသံသာဖြစ်စေသင်ရဲ့ဖြစ်စေသင်ရဲ့ဖြစ်စေမသိရဲ့မချမ်းသာမသိရဲ့မချမ်းသာ ဖြစ်စေခံစားမှုဝေဒနာကိုခံစားမှုဝေဒနာကိုရဲရဲကြောင်ကြောင်ရဲရဲကြောင်ကြောင်မိဆွဲလောင်၏မိဆွဲလောင်၏ဘယ်မိခြင်းဘယ်မိခြင်းလောင်သည်ဟုမူလောင်သည်ဟုယာဂာမိ အသစ်ဖြစ်ခြင်းသာတိမိခြင်းသာတိမိခြင်းအိုမင်းခြင်းအိုမင်းခြင်းသရာမိခြင်းသရာမိခြင်းသေဆုံးခြင်းသေဆုံးခြင်းမရဏမိခြင်းမရဏမိခြင်းသောရင်ပူဆွေးခြင်းသောရင်ပူဆွေးခြင်းဘောကမိတော်ခြင်းဘောကမိတော်ခြင်းဟိုကြွေးရခြင်းဟိုကြွေးရခြင်းပရိဒေဝမိတော်ခြင်း ကိုသိရဲ့အမျိုးမျိုးဒုက္ခပြီးတော့ခြင်းဒုက္ခပြီးတော့ခြင်းအဲစိတ်နှလုံးမသာခြင်းစိတ်နှလုံးမသာခြင်းဒေါမနာသာမိရောခြင်းဒေါမနာသာမိရောခြင်းအဲစိတ်နှလုံးကျဉ်းစွာပူပန်ရခြင်းစိတ်နှလုံးကျဉ်းစွာပူပန်ရခြင်းပါရသာမိရောခြင်းပါရသာမိရောခြင်းရဲရဲကြောင်ကြောင်ရဲရဲကြောင်ကြောင်တောက်လောင်နေ

သူတို့ကလမ်းမှန်တာမဟုတ်တာပဲတရားကျင့်နေတော့အတော်တန်တော့လည်းပဲကိလေသာညှိမှုတွေရှိနေပါတယ်သူတို့အဲလောကလူတွေတို့ကာမဂုဏ်ဘက်မှာသူတို့ကစိတ်မပန်းအဲဒီဘက်မစွဲအဲဒီတော့တရားကိုဟောတော့တရားထဲမှာစိတ်ဝင်စားပြီးရိုးစင်နာကြသူတို့ကမိတွေပူဇော်လာတော့မိကြောင့်ကလည်းပြီးတော်သည်မျက်စိကလည်းပြီးတော့ဇာကဒေါသမောဟဇာတိဇာတာတိမရဏမိတွေတဟုံးလောင်းနေတယ်ဆိုတော့သူတို့စိတ်ထဲမှာတခါလဲမျက်စိကြောင့်ပြီးတော့ အခုဘဝရောရှိရှိသောဘဝရောနှုတ်နှုတ်သောဘဝတွေရောဇာကရောမောဟမိတွေဖြစ်ပွားနေကုန်မိတွေတခါတပွားပွားနေပေါ့လေမျက်စိကမိတွေထွက်နေတယ်လို့သူသိတယ်မှာဆင်းလာဘဝသစ်တွေဖြစ်ပြီးတော့အိုးပြီးနားပြီးသေးပြီးဆင်းရဲမျိုးတွေရောက်နေကုန်နေတခါတည်းသာမယာလုံးတစ်ပတ်တွေရောက်နေကုန်သူတို့မြင်သွားတယ်ဒီတော့မြင်သွားတော့သူ့စာဘယ်ပြောကြကြည့်တော့မလဲမျက်စိကလည်းပဲပြောကြမြင်လို့လည်းပြောကြပြီနားကကြားလို့လည်းပြောကြပြီနှာခေါင်းကနားလို့ အဲတရားကစားရလို့ကိုယ်ကတွေးထီရလို့သေကုသကြံကြလို့ဓွားကြောက်ပါအကုန်လုံးမိရလောင်းနေဆိုမြတ်စွာဘုရားဟောတော့ဘုရင်လိုပဲရွာတရားလုံးတကယ်နေရာတကာကနေပြီးမိရလောင်းနေနေကြမရှိသလိုပဲခန္ဓာကိုယ်ကြီးတစ်ခုလုံးဟာတကယ်လဲကြောက်ကနေပြီးကောင်းကောင်းကနေပြီးခြေတော်အသိအကုန်လုံးလူစရာရစရာမရှိအောင်လို့ຢာကဒေါသမောဟအစရှိတော့ကိလေသာမိတွေဆွဲလောင်နေတယ်ဆိုတော့သူတို့သိတယ်မြင်တော့ ဒါတွေညင်းဝေတာပေါ့တယ်ညင်းဝေညင်းဝေတော့နိဗ္ဗာန်ညာဖြစ်ပြီးတော့ဝိပဿနာညာသင်တိုင်းတယ်ပြီးတော့ကိလေသာခါသိငြိမ်းတဲ့အရဟတမေညာအရဟတကုညာရောက်ရဟန္တာတွေဖြစ်သွားကြပါတယ်တဲ့အဲဒီတော့မှမြတ်စွာဘုရားရဲ့အဲဒီရဟန္တာတွေကလည်းဒီယသိယသိကဖြစ်လာတဲ့ရဟန္တာတွေတောင်းအဲဒီရဟန္တာတွေအကုန်လုံးအဲဒါတွေရဟန္တာဖြစ်သွားကြတယ်တဲ့တရားပိတာရပါ